2020ခုနှစ်နိုမာလ28ရက်စနေနေ့သာမဏေစုဝေရီယာမရှိတဲ့ထေရဝါဒဓမ္မကပ္ပဋ္ဌာန်လမ်းစဉ်အပိုင်း84ဓမ္မနုပဒနာပိုင်းပေါ့သုတိပ္ပံ၄ပါးမှာနောက်ဆုံးပြတဲ့ဓမ္မနုပဒနာပိုင်းဓမ္မနုပဒနာပိုင်းမှာလည်း၅ခုရှိတယ်နိဝရဏရှုနည်းကိုဘုန်းကြီးတို့ပြောပါတယ် ဒီနေ့လည်းနိဝရဏရှုနေနဲ့ပတ်သက်ပြီးတော့တုတ်တုတ်အခြေခံပြောပါလေအဲ့ဒါကိုဘုန်းကြီးတို့ဒီမှာခေါင်းစည်းလေးပေးထားပါဒီနိဝရဏရှုနေရလည်းအရေးကြီးတာတရားမှတ်နေဒီနိဝရဏတွေကတမျိုးမဟုတ်တမျိုးတွေ့တာထိနာမိတာနိဝရဏလည်းတွေ့များတာပဲကာမိဆန္ဒနိဝရဏလည်းတွေ့များတာပဲဗျာဝရနိဝရဏလည်းတွေ့တာပဲဟောရိစကုကုစနိဝရဏလည်းတွေ့များတာ အကုန်လုံးလောက်တွေ့များတော့ဝိသေကိစ္စတန်တရားရှိမှုဆိုတဲ့နေုံနာလည်းတွေ့များဒါတွေဖြစ်ပေါ်လာရင်ဘယ်လိုရှုမှမလဲခဏနာကြာနေလည်းပဲရှုမှတ်တတ်ပါဘူးအဲ့ဒီရွယ်ချမ်းတဲ့ဘုရားမျောနေရတော့ခဏခဏဒီမှာတော့ကောင်းစီပေးတာတော့အရိယာပုဂ္ဂိုလ်နေအရိယာပုဂ္ဂိုလ်စံအင်းဘုန်းကြီးတို့အရိယဝါဒတရား7ပါးဆိုကောင်းစီနေပေးတာ ဒါဘယ်မှာပါလဲဆိုဘုန်းကြီးတို့ဟိုမှတ်စုနေလဲပေးထားပါတယ်ဗြဟ္မာရိယဝါဒသုတ်ဒုတိယရိယဝါဒသုတ်ဆိုပြီးတော့ဘုန်းကြီးတို့ အင်္ဂုတ္ထပါဠိတော်တတ္တရာအုပ်မှာပါပါသာမဏေ289 280အဲ့မှာပါအဒီဒီရိယဝါဒတရားကိုဘုရားဘယ်မှာဟောခဲ့လဲဆိုတော့ဘုန်းကြီးတို့ဟုတ် ကုရုတိုင်ကာမတဓမ္မနိဂုံတရင်သုံးနေတဲ့ချိန်ဘုန်းကြီးတို့ဒီမာသီပြန်တုတ်တာဟောတဲ့နေရာမှာပါပဲအရေးကြီးတဲ့တုတ်တွေပဲဒီတုတ်တွေအဲ့ဒီတုတ်တွေမာသီပြန်တုတ်တော့လည်းဒီကာမတဓမ္မနိဂုံမှာပဲဟောခဲ့တော့အခုဘုန်းကြီးတို့အရိယဝါဒအရိယပုဂ္ဂိုလ်ရဲ့စာရင်အရိယပုဂ္ဂိုလ်ရဲ့နှလုံးအိမ်ဆိုတဲ့တရားတွေလည်းအဲ့ဒီမှာဟောခဲ့ပါတယ် အဲဒီအရိယာပုဂ္ဂိုလ်တရားဘာတွေလဲဆိုဘုရားကအရိယာဝါဒတရား10ပါးတတယိမေပေကိုအရိယာဝါဒအရိယာဝါဒအရိယာဒီနေတဲ့တရား10ပါးဒါပြောဒီအရိယာဝါဒတရားနဲ့အရိယာပုဂ္ဂိုလ်တွေကယေရိယာအာတဝိန္ဒုရှင်အရင်ရှိရှိကပြိဋိနိဗ္ဗာန်စံတော်မူသွားတဲ့ အရိယာသူတော်ကောင်းတွေလည်းဒီအရိယာဝတ္တတရားတွေနဲ့နေခဲ့ကြနေသွားခဲ့ကြတယ်။နောက်အာဒွန်ဒီဝါအခုရှိနေတဲ့အရိယာပုဂ္ဂိုလ်များလည်းဒီအရိယာတရားနဲ့နေနေကြတယ်။အာဒဝိတိတ်အာဝတိတ်တန်ဒီအာဝတိတ်တန်ဒီဝါဆိုတာဒါကတော့နောက်အနာဂတ်ကာလမှာလည်း ဖြစ်လက်တအရိယသူတော်ကောင်းတွေပေါ့လေသူတို့လည်းဒီတရားနဲ့နေသွားကြတယ်ဘုရားကဒီလိုဟောတာအဲတော့ဘုန်းကြီးတို့ခုဆိုရင်ဘုရားဘုရားကောရမရဲ့ဘုရားပေါ့နော်ဒီဘုရားရဲ့ဆုံးမအတိုင်းဘုန်းကြီးတို့တွေနေကြတာပြစ္ဆုတ်ပံကာလဒီပြစ္ဆုတ်ပံကာလအရိယသူတော်ကောင်းတွေခုဘုရားတို့ဆိုရင်ပြိဋိနိဗ္ဗာန်ဆံသွားပြီဘုရားတို့ရှင်သာရိပုတ္တရာရှင်မောဂလဒီပုဂ္ဂိုလ်တွေပြိဋိနိဗ္ဗာန်ဆံသွားပြီလက်ရှိရတော့ တကယ်ဒီဘုန်းကြီးတို့နိုင်ငံမှာထင်ရှားနေတဲ့ဆရာတော်ကြီးတွေပေါ့လေအဲဒီကသူတို့ကောင်းကြီးတွေနဲ့ဒီတရားနဲ့နေကြတော့နော်တို့ဘုန်းကြီးတို့လက်ရှိနေထားနေခြင်းဘုန်းကြီးတို့ဘုရားဘုရားကောရမရှင်သာရိပုတ္တရာရှင်မောင်ကလာဒီပုဂ္ဂိုလ်တွေကတော့အတိတ်ကာလပဲပြောလို့ရတာအဲဒီပုဂ္ဂိုလ်တွေဒီမြတ်စွာဘုရားတို့လည်းဒီအရိယဝါဒတရားနဲ့နေခဲ့ကြတယ်။ဟောဘုန်းကြီးတို့မြတ်စွာဘုရားကဟို တဲ့ယာတန်းမှာပွင့်နေဘုန်းကြီးတို့လည်းခုယာတန်းဆိုယာတန်းတော့မပြည့်ချင်တော့ဘူးအခုချိန်တော့ဘုရားပွင့်နေမှုတဲ့ချိန်တော့အသက်ယာတန်းယာတန်းကာလမှာဘုန်းကြီးတို့ဘုရားဗုဒ္ဓဂရမပွင့်ခဲ့တော့ဘုန်းကြီးတို့အရင်ပေါ့လေဘုန်းကြီးတို့ဘုရားရဲ့အရင်ပွင့်တော်မူတဲ့ကတ္တဝမြတ်စွာဘုရားဒီကတ္တဝမြတ်စွာဘုရားနဲ့တပိသားတော်ကားတွေလည်းအများကြီးပဲဒီအရိယတရားနဲ့ပဲနေထိုင်သွားကြတယ်ကတ္တဝမြတ်စွာဘုရားကြတော့အသက်တောင်းတမ်းမှာ တသောင်းတန်းမှာပွင့်တော်မူပါတယ်တသောင်းတန်းမှာပွင့်တော်မူတဲ့ကသဝမြတ်စွာဘုရားနဲ့တပိသားတန်ဃာတွေလည်းဒီအရိယဝတ္တတရားနဲ့နေသွားကြတယ်ကသဝမြတ်စွာဘုရားရဲ့အရင်က ပွင့်တော်မူတဲ့မြတ်စွာဘုရားတို့ကောဏကမဏဗမာတို့ကောဏခုံလို့ဒီလိုခေါ်ပါတယ်အသက်3000 3000တန်းမှာပွင့်ပါဘောဓဂုံမြတ်စွာဘုရားနဲ့တကွာတပည့်သားတာဝကတွေလည်းဒီအရိယာ ဝါသတရားနဲ့နေထိုင်တော်မူသွားကြတယ်ဒါအတိတ်ကာလကဘုရားတွေပါခေါဏဂုံမြတ်စွာဘုရားရှင်ကကာကုတန္တဘုရားဆိုသူကဒီမြတ်စွာဘုရားမှုတူနဲ့တပိသားတန်ခါလေးပေါ့နော်ဒီမြတ်စွာဘုရားတော့အသက်4000တန်းမှာပွင့်သွားအဲဒီဘုန်းကြီးတို့ခေါဏမဒီကဘာမှာပဲကြည်လိုက်အောင်နော်ဘုရားဘုန်းကြီးတို့နိခံကိုးွယ်တဲ့မြတ်စွာဘုရားလည်းဒီမှာပြိဋိဘာဆံသွားပြီဒီတော့ အဲဒီမှာဆံသွားတော့ဒါကိုလည်းဘုန်းကြီးကဘာပြောလို့ရလဲဆိုတော့အတိတ်ကာလကဖရာတွေလို့ဒီလိုပြောလို့ရအောင်နော်အတိတ်ကာလကဖရာတွေကာကုတနာဖရာတို့ကောဏကုံမြတ်စွာဘုရားတို့ကတ္တဝမြတ်စွာဘုရားတို့ဘုန်းကြီးတို့ကိုယ်ွယ်ဘုန်းကြီးတို့အဆုံးမခါနဲ့ဘုရားကောရမနဲ့ပြိဋိမာဆံသွားတော့ရှင်သာရိပုတ္တရာရှင်မောမောက္ခလာမှုပြုတဲ့တပည့်သားတန်ဃာတွေပေါ့ဒီအရိယသူတော်ကောင်းမှန်သမျှ အရိယဝတ္တတရားနဲ့နေသွားတယ်ဒါကိုပြောချင်တော့ဒါကအာတဝိန္ဒုဝါအာတဝန္တိဝါဆိုတာကလက်ရှိအရိယသူတော်ကောင်းတွေရှိတော့ဗျာတရားတွေကျင့်ကြအထုံနေတဲ့၍မညာဖွညာရနိုင်တယ်ယာနာဖြစ်နိုင်တယ်ဆိုယာနာမစိတ်သုံးနိုင်ဘူးလို့ဒီလိုဆိုပါဒီတော့လက်ရှိသူတော်ကောင်းတရားတွေနဲ့နေသူတော်ကောင်းပုံကိုယ်တွေနဲ့ဒီသူတော်ကောင်းတရားတွေနဲ့နေနေကြတယ်ဒါမိတ်ပါတယ် နောက်ပြီးတော့ဘုန်းကြီးတို့နောက်ပိုင်းဒီသာနာပြောင်းဒီသာနာကွယ်ပြောက်သွားပြီနောက်ပိုင်းမှာ နောက်တဆူပွင့်မအောင်မှာဒါနာကပေါ့အဝိသိတန်တိနောင်နာကမှာပွင့်တော်မူလက်တဖြစ်တဲ့ရိမိတိယမြတ်စွာဘုရားနဲ့တပိသာတန်ဃာတွေလည်းဒီအရိယာဒီနေတဲ့တရားတွေနဲ့နေသွားမယ်လို့ဒါဘုရားမိန်တော်မူတော့အဲတော့ အရိယာရိယတရားဆိုဘာလဲဆိုတာလေးတွေသိဖို့ရည်ကြည်ပါနော်အရိယာပုဂ္ဂိုလ်ရဲ့နေရာအရိယာပုဂ္ဂိုလ်ရဲ့အရိယာပုဂ္ဂိုလ်မှန်သမျှအရိယာပုဂ္ဂိုလ်ရဲ့နေထိုင်ရဟုတ်လားလူနေလူဒါပဲဆိုရင်ဘယ်ဝါပြီပေါ့လူနေလူနေတော့အိမ်ပေါ့ရဟန္တာကနေတော့ကြောင်းပေါ့အရိယာပုဂ္ဂိုလ်များနေတဲ့နေရာကြတော့အရိယာပုဂ္ဂိုလ်တွေနေဒီလိုပြောတယ်အရိယာပုဂ္ဂိုလ်နေထိုင်ရာစံနေရာဌာနအရိယဝန္တ သို့မဟုတ်အရိယပုဂ္ဂိုလ်တွေကနှလုံးသားမှာဒီတရားတွေအမြဲတမ်းရှိနေတဲ့အတွက်အရိယပုဂ္ဂိုလ်တွေနှလုံးအိမ်နဲ့အရိယပုဂ္ဂိုလ်တွေစံအိမ်လို့လည်းဒီလိုပြောလို့ရအောင်အရိယပုဂ္ဂိုလ်ဆိုင်ကပါလေအရိယဝတ္တတရား10ပါးပဲအရိယပုဂ္ဂိုလ်တွေနှလုံးအိမ်မှာဘာတရားတွေရှိလဲဆိုဒီအရိယတရားတွေရှိတာပဲအဲ့လိုပြောလို့ရင်ပါအဲ့တော့ဒီအရိယဝါဒတရားတွေကခုနပြောခဲ့တဲ့10ပါးရှိတယ်ဒီလိုပြောခဲ့ ဒီမှာလည်းဘုန်းကြီးကအရိယာသူတော်ကောင်းတွေခွဲခြားတဲ့စနစ်လည်းများသောအားဖြင့်တော်တော်များသိပါတယ်အရိယာပုဂ္ဂိုလ်ဘယ်နှပါလဲအရိယာပုဂ္ဂိုလ်၈ယောက်သို့မဟုတ်အရိယာပုဂ္ဂိုလ်၈ပါဒီလိုပြောကြအဲ့ဒီမှာပါလေအရိယာပုဂ္ဂိုလ်၈ယောက်၈ပါသိပြီးသားဆိုရင်ထပ်ပြောပါဦးသောတာပတ္တိမဂ္ဂထံပုဂ္ဂိုလ်သောတာပတ္တိဖလထံပုဂ္ဂိုလ်သရဂံယိမဂ္ဂထံပုဂ္ဂိုလ်သရဂံယိဖလထံပုဂ္ဂိုလ်နာဂံယိမဂ္ဂထံပုဂ္ဂိုလ်နာဂံယိဖလထံပုဂ္ဂိုလ် ရတ္တမကရံပုဂ္ဂိုလ်ရတ္တပလထံပုဂ္ဂိုလ်ဒီပုဂ္ဂိုလ်၈ပါးကိုအရိယပုဂ္ဂိုလ်၈ပါး၈ရောင်လို့ခေါ်ပါဒါပေမဲ့တကယ်တကယ်ကျတော့ပြောတာပြောရတော့လက်ညှိုးထိုးညှုံပြစရာအနေနဲ့じゃမကရံပုဂ္ဂိုလ်ရောကမရှိဘူးပြလို့မရရှိသေးလားဆိုတော့မရှိတော့ဘူးသေသွားပြီလားဆိုဒီလိုလဲပြောရခက်တယ်သူကဘယ်လိုဖြစ်လဲဆိုဝိပဿနာတွေအားထုတ်တယ်ဝိပဿနာတို့ဝိပဿနာဉာဏ်နဲ့ဆင်ဆင်တက်သောတာပတ္တိမဉ္ဇဏ်ရတယ် သောတာပတိမဉ္ဇဏ်ရတဲ့ခိုက်တံကိုဘုန်းကြီးတို့သောတာပတိမက္ကထံခေါ်တယ်ဒီစိတ်လေးကလည်းဘာမှမကြောက်ဘုန်းကြီးတို့ဒီလိုလက်ပြတွေလျှက်တစ်ပြက်တွင်မှာ စိတ်ပေါင်းကလေးတသိန်းလောက်ဖြစ်တယ်လို့ဒီလိုအဆိုရှိဒီကလေးတသိန်းမှာတပုံလောက်သောတာပတိမက္ကအဲ့လောက်လေးပဲကြာမစိတ်လေးသူကတခါလေအဲ့ဒီခဏလောက်ဖြစ်ပြီးတော့ဖိုတန့်ကူသွားတာဒါကြောင့်သောတာပန်မက္ကရပုဂ္ဂိုလ်မက္ပုဂ္ဂိုလ်တွေညွန်ပြဝတော်တော်ခက်တယ် ဆိုတော့စိတ်တက္ကနာတစ်ချက်တကယ်ခဏလေးမှခဏလေးဒါတော့ပဲဖြစ်သွားဖို့တန်းရောက်သွားဟိုပြောတာတာလွယ်တာပေါ့နော်မက္ကရာပုဂ္ဂိုလ်၄ယောက်ဆိုပြောတာပြောဒါပြညွန်ပြစရာမရှိဘူးဖလဒံပုဂ္ဂိုလ်၄ယောက်ပဲညွန်ပြလို့ရတယ်အဲကြောင့်မက္ကရာပုဂ္ဂိုလ်၄ယောက်ကြာသိတာလည်းမဟုတ်ရှင်းတာလည်းမဟုတ်မသိမရှင်းပုဂ္ဂိုလ်လို့ဒီလိုပဲပြောကြတယ်ပေါ့နော်သိသွားပြီလားဆိုတော့လေသိသွားတာလည်းမဟုတ်ရှိသေးလားဆိုတော့ရှိတယ်လို့ပြောရခဲ့တာဟောခဏလေးပဲသူကဖြတ်သွားတော့ အဲ့ဒီမဲ့ရတဲ့အခိုက်အတန့်လေးကိုဆွဲပြီးတော့မက္ကရပုဂ္ဂိုလ်လို့ခေါ်တာသူ့ကိုညွန်ပြလို့မရဘူးဒါလေးမှတ်ထားမယ်နော်အဲ့တော့ဒီအရိယပုဂ္ဂိုလ်၈ပါးပေါ့ဘုရားစာရည်တဲ့သူတော်ကောင်းတွေအရိယပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေနေသွားတဲ့နေရာသို့မဟုတ်နေသူတို့နှလုံးသားမှာရှိတဲ့တရားတွေဒီလိုလည်းပြောလို့ရအောင်ဒီပုဂ္ဂိုလ်နေထိုင်ရဒီပုဂ္ဂိုလ်စံနေရာဌာနဒါအရိယဝါဒတရားလို့ခေါ်ပါတယ် ဒီအရိယဝတ္တတရားကိုဘုရားကဘာဟောလဲဆိုတော့ကရမေတ္တပေါ့7ပါးရှိတယ်အဲ့ဒီ7ပါးဘာတွေလဲဒီလိုဣဒဘေကွေဘေကုအဲ့မှာဘုရားတရားဟောများသောဖြင့်တော့ယဟန်တွေကိုအဓိကဒါပြီးဟောပြောတာဣဒဘေကွေဘေကုဒါလည်းဘုန်းကြီးတို့နည်းနည်းနားလည်ထားဝရကဘေကုကနှမျိုးရှိတာပေါ့နော်ဒီဝိနည်းနဲ့ဝိနည်းကံနဲ့ညီပေါ့ကမ္ဘာတွေဖတ်ပြီးတော့ ဒီသင်္ဃပရိက္ခာကြီးအစုံနဲ့ရဟန်းပြုပေးတဲ့ရဟန်းကတစ်မျိုးပေါ့ဒါကိုလည်းဘိက္ခုလို့ခေါ်ပါဒါဝိနိယံပေါ့သုတ်တန်ယံနေရှိသေးတယ်သုတ်တန်ယံဆိုတော့ကတန်တာရီဘေယဧကတိတိဘိက္ခုတန်တရာရဲ့ဘေးတွေကို ရှုနေတဲ့ပုဂ္ဂိုလ်တန်တရာရဲ့အပြစ်တွေကိုရှုနေတဲ့ပုဂ္ဂိုလ်ဘိက္ခုပဲ။နောက်ကိလေသာကိလေသေဘိန်းတဲ့ဒီဒီဘိက္ခုကိလေသာတွေကို ဖောက်ခွဲတယ်ဖြက်စီးတယ်ကိလေသာမဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်မှန်သမျှဘိက္ခုနော်ဘုန်းကြီးတို့ကျင့်နေတဲ့ပုဂ္ဂိုလ်မှန်သမျှဘိက္ခုလို့ခေါ်လို့ရပါတယ်ဘယ်လိုဖြစ်ကျင့်နေတဲ့ပုဂ္ဂိုလ်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်ဘယ်လိုပုဂ္ဂိုလ်ဖြစ်ဖြစ်ထေရများတော့ပါဘူးလေခေါ်လဲဆိုဘိက္ခုဆိုတဲ့အရေးအတွက်သူရောက်သွားတယ်ဒါကတော့တုတ်တန်ယံပေါ့ဗျာဝိနည်းယံကတော့ဝိနည်းကနဲ့အညီပရိက္ခရာ၈ပါး ရှားပါတယ်ပြိကရာ၈ပါးပြည့်စုံပြီဆိုတော့တိမ်ထဲမှာကမောနဲ့ရွတ်ပတ်ပြီးတော့ရံဖြောင်လုပ်ပြီးတော့ဘုရားဒါဝိနည်းရံလို့ခေါ်ပါတယ်ဒါလေးလည်းမှတ်ထားဖို့အဲတော့ဒီဒါတော့ဘေကုနဲ့ပတ်သက်ဘုရားဟောတာဒါဘေကွေဘေကုဆိုဒီလိုဟောတာဣဒဘေကွေဘေကုဆိုဒါမျိုးဟောသွားလို့ဒါဆက်ဆက်လို့ပြောတော့ဒီကတော့ဒီကသူတို့ကောင်းနေဟာဒီ သူတို့ရဲ့နှလုံးသားမှာသူတို့ရဲ့သူတို့အမြဲနေတဲ့ဌာန10ပါးရှိတယ်သူတို့နှလုံးသားမှာဒီတရားတွေအများအားရှိတယ်ဒါကိုပြောတယ်ပေါ့ဗျာအဲ့ဒါတွေကဘာတွေလဲဆိုဘုန်းကြီးတို့ဒီမှာမတ်စုတွေနဲ့ပေးတာပေါ့အရိယဝတ္တတရား10ပါးကိုရှင်သူမတ်စုတွေပုတ်ခိုင်းတာအရိယပုဂ္ဂိုလ်စာရင်အဲ့ဒီမတ်စုတွေတစ်ခုချင်းကြည့်ပြောမယ်နံပါတ်1ကတတိတခုတတိတခုအဆောက်အအုံခိုင်းမှရှိရမယ်ဘာလို့လို့ပြောရင်တော့ ဧကာရခောလို့ခေါ်တယ်တတိတခုအမြဲတမ်းစောက်ရှောက်ရှိနေအောင်အရိယဝတ္တ10ပါးရှိပြီမလို့မူရင်းကတော့ဒီတတိကတော့လိုရင်းပေါ့နော်ဒီတတိပြည့်စုံဉာဏ်နဲ့အရာတွေကပြည့်စုံသွားအဓိကတော့ဒီနေရာမှာတော့ဘုန်းကြီးတို့ကအရိယဝါဒတို့ယဟန္တာပုဂ္ဂိုလ်တွေကိုအဓိကထားပြောနေဒီတော့က တတရခိဏစေတတာဆိုပါလေဆိုယဟနာပုဂ္ဂိုလ်ယဟနာပုဂ္ဂိုလ်များကြတော့ဓာရသုံးပါလုံးသုံးဖို့ကံသုံးပါလုံးပေါ့နော်တခါလေးလေးကြတော့တိတုကံမေတုလို့ဖွင့်တခါကြတိတုဓာရီတုလို့ဖွင့်တယ်ပေါ့ဗျာကံသုံးပါဆိုရင်ကာကံဝစီကံမနောကံယဟနာများဟာသူတို့ပြုလုပ်သမျှကံတွေထဲမှာအမတ်တမဲ့လောက်တာမရှိဘူးတတိလွတ်ပြီးလောက်တာမရှိဘူးတဲ့ ဝစီကပြောတဲ့နေရာမှာဘုန်းကြီးတို့ပုဂ္ဂိုလ်ဓမ္မပုဂ္ဂိုလ်များတတိလို့ပြီးပြောတာလို့အမှတ်တမဲ့ပြောတာလို့ဒါမျိုးတွေရှိရဟန္တာပုဂ္ဂိုလ်များမြဲတမ်းလောက်တဲ့နေရာပဲဖြစ်ဖြစ်ပြောတဲ့နေရာပဲမြဲတမ်းတတိရှိနေတယ်ဒါပြောပါတွေးတဲ့နေရာနော်မနောကကြံတွေးတဲ့နေရာလည်းအများနဲ့တတိလွတ်နေတာမရှိဘူးအများနဲ့တတိရှိနေအမှတ်တမဲ့တွေးနေတာမြင်တတိနဲ့နော်တတိနဲ့အများနဲ့ တွေးနေတာတတိနဲ့ဆင်ញင်းနေတာပေါ့နော်အဲတော့သူတို့ကရဟန္တာပုဂ္ဂိုလ်များကြတော့သွားတဲ့နေရာပဲဖြစ်ဖြစ်ရက်တဲ့နေရာပဲဖြစ်ဖြစ်အိပ်ပျော်တဲ့ချိန်ကတော့ဒီဘဝင်စိတ်ပဲဖြစ်တာပါဒီမှာတော့တုတ်တတလို့ဂျာဂရာကြီးကတော့ဖွင့်ထားတာပေါ့အိပ်ပျော်နေတဲ့ချိန်ကတော့ဘဝင်စိတ်ပဲဖြစ်တော့အိပ်မပျော်ခင်လေးပေါ့အိပ်ပျော်ကနီးအချိန်တို့ အိယာနိုးစားချိန်တို့မှလည်းတတိရှိတယ်လို့ဒါကိုပြောချင်တော့ပါပြီးတော့ဇာဂရတာနိုးကြတဲ့အချိန်မှလည်းတတိရှိတယ်အမြဲတမ်းတတိနဲ့ဉာဏ်နဲ့ပြည့်စုံနေတာမျိုးတတိရှိနေတာမျိုးပေါ့ဒါမျိုးအမြဲတမ်းတတိရှိတယ်လို့ဒါမျိုးမှတ်ထားပြီးတော့ဒါမျိုးကိုဒါကတော့ရဟန္တာများနေသွားတော့ဗောဗျာအဲ့ဒီနေတဲ့အတိုင်းဘုန်းကြီးတို့ကလည်းနေလို့မရသေးဘူးလားနေလို့မရဘူးလားမေးစရာပြီးတော့နော် ဒီလိုတို့ကအရိယာမဖြစ်သေးတော့အရှင်ဘုရားအရိယာအရိယာတို့ရဲ့နေအိမ်အရိယာတွေရဲ့တရားတွေမှာနေထိုင်ခွင့်ရှိသလားနေထိုင်ခွင့်ရပါမလားလို့ဒါစဉ်းစားကြရရှိတော့အဲရနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါပေမဲ့ဒီတိုင်းတော့မရဘူးပေါ့ဗျာသူရဲ့ထိုက်တန်တဲ့ဒီပေးဆမှုတော့လောက်အောင်ပေါ့နော်အိမ်ကြီးအိမ်ကောင်းကြီးတွေ ဟိုတယ်ကြီးတွေကိုမပိုင်ပေမဲ့လောကဥမာပြီးအဲ့လိုပြောကြတော့အင်ကြီးအင်ကောင်းကိုမပိုင်ဘူးဒါပေမဲ့လို့ထိုက်တန်တဲ့အခါချင်းငွေပေးရင်ဒီအင်ကြီးအင်ကောင်းကြီးတွေဟိုတယ်ကြီးတွေလာပိုင်းရပိုင်းနှစ်ပိုင်းထိငာပြီးနေလို့ရတော့အရိယာပုဂ္ဂိုလ်တွေနေငါလဲကိုကထိုက်တန်တဲ့အခလောဟကပေးရင် နေခွင့်ရပါဘယ်လိုထိုက်တန်တဲ့ဟုတ်လားလောအာကတွေပေးရမလဲဆိုတော့နံပါတ်1ယုံကြည်မှု တရားတရားရှိရမယ်။ယုံကြည်မှုရှိနေရင်ဒီအရိယသူတော်ကောင်းတွေရဲ့စာရင်မှာကိုယ်လည်းနေလို့ရတယ်ဒီလိုမှတ်တာ။နောက်တစ်ခုကယုံကြည်မှုရှိနေနေလည်းမပြီးသေးဘူးပေါ့။လိုချင်မှုဆန္ဒရှိရ။လိုချင်မှုဆန္ဒယုံကြည်မှုရှိပြီးတော့လိုချင်မှုဆန္ဒလည်းရှိနေမယ်။ပြီးတော့ဒီအရိယသူတော်ကောင်းတရားတွေကိုယ်တဏ္ဍာမှာတီးနေအောင်အထုံမှုဝိရိယတွေလည်းရှိရမယ်။အဲ့ဒီပေးဆမှု၃မျိုးပေါ့။ လုံကြီးဝိတ္တရာပေးစားမယ်ဆန္ဒလိုချင်တဲ့ဆန္ဒပေးစားမယ်နောက်ပြီးတော့အထုံးဝရိယတွေပေးစားမယ်အဲ့ဒီသုံးမျိုးပေးစားရင်တော့ဘုန်းကြီးတို့တွေအရိယာရဲ့နေအရိယာရဲ့ဆိုင်မှာကိုယ်လည်းနေနိုင်တယ်လို့မှတ်ထားဟိုမှာတရားရှုမှတ်နေအခုဆိုရင်တရားရှုကြတယ်ပေါ့သင်္นานနေမကဘူးခုဘုန်းကြီးတို့ဘာကိုပါထားလဲဆိုခုမှ ထိုင်နေရတယ်ပါတယ်နော်တရားသင်တယ်ဆိုတော့ဘုန်းကြီးကဒီကျင့်မှု သင်တာဘူးဗျကျင့်ဖို့သင်တာဆိုဒါကသင်တဲ့အချိန်လည်းသင်သင်ပြီးတော့ကျင့်ပေါ့ဘုန်းကြီးတို့ဓမ္မစကြာပဲကြည့်ပေါ့ဓမ္မစကြာတော့ကတူတူလေးပဲဘုရားဟောလိုက်တာပြီးတဲ့ခါကျဒါကိုကျင့်နေကြတာပဲနော်မနေ့မနေ့ကပြောခဲ့ပါတယ်ရှင်ကုဏ္ဏညဟိုလားဒီပုရိမယံမှာဓမ္မစကြာဟောပြီးတဲ့ချိန်မှာသူကပုရိမယံတွင်မှာပဲသောတာပန်ဖြစ်တော့ ဓမ္မစကြာဟောတာခဏလေးပဲဟောရင်ကျင့်ရင်လည်းဒါရသွားတော့အဲ့ဒါမျိုးမှတ်ထားအဲ့တော့ဒီတရားတွေကကို ရှုမှတ်နေလဲကိုဒီတရားတွေရနိုင်တာပဲတတိတွေလဲကိုမှခိုင်ခိုင်မာမာဖြစ်အောင်လုပ်နိုင်ရင်ရနိုင်တာပဲအဲ့လိုဒီဟာတွေလုပ်နေအကျိုးရှိတာပဲကုသိုလ်ဖြစ်တာပဲလို့ဒီလိုယုံကြည်မှုတွေရှိတယ်နော်ဘာလို့လို့ပေါ့ဗျာ လောကလိုပဲလုပ်လို့ဓမ္မလိုပဲလုပ်လို့ဘုန်းကြီးတို့ယုံကြည်ချက်ရှိမှလုပ်လို့ရတယ်ယုံကြည်ချက်မရှိတော့မလုပ်နိုင်ယုံကြည်မှုရှိရင်တော့ယုံကြည်မှုရှိပြီးတော့မလုပ်ဖို့လို့လဲဆိုဒီသူတော်ကောင်းတရားတွေရလို့တဲ့စန္ဒမဲ့ညာဖွညာကိုရလို့တဲ့စန္ဒနိဗ္ဗာန်ကိုရလို့တဲ့စန္ဒလေးပြင်းထန်နေရလို့တဲ့စန္ဒကြီးအကြည့်နေတာဒါမှလည်းရပြီးတော့ကရလို့တဲ့စန္ဒယုံကြည်မှုလည်းရှိတယ်ရလို့တဲ့စန္ဒလည်းရှိနေုံနဲ့လည်းမလုံလောက်ပြန်ဘူး ဘာတွေလိုသေးလဲဆိုတော့တကယ်အထုတ်ရမယ်အဲ့လိုအထုတ်လို့အထုတ်တဲ့နေရာဘယ်လိုအထုတ်လဲတတိမြင်အောင်လုပ်ရတော့ပေါ့တတိလွတ်နေတော့မရဘူးပေါ့တတိမြင်အောင်လုပ်လို့တတိလေးကတ်သွားမြဲသွားပြီဆိုရင် ကိုယ်လည်းရိယာဒီနေတဲ့ဆိုင်ကိုနေထိုင်ခွင့်ရတာပဲဒါကြောင့်တရားထုတ်တဲ့အခါတတိမြင်အောင်ကတ်အောင်ကြိုးစားတာပေါ့နော်အဲ့ဒါကြောင့်ကိုတတ္တာရဲ့သန္တာရဲ့ဝိရိယရဲ့ ဒီသုံးမျိုးကိုကပေးဆပ်နိုင်ရင်တတိအဆောက်ရောက်တကူခိုင်မာရရှိတယ်ဆိုတဲ့အရိယာဆိုင်မှာကုန်နေနိုင်ပါတယ်ဒါလေးပြောချင်ပါဒါနဲ့ပတ်သက်ပြီးတော့ဒီတတိနဲ့ပတ်သက်ဘုရားဟောတာအများကြီးရှိပါအပမာတော့အမတံပဒံနော်တတိရှိနေရင်ဘာပြောသွားလဲအမတံပဒံနိဗ္ဗာန်မတိရနိဗ္ဗာန်ရောက်ခြင်းရဲ့အကြောင်းပဲတတိလွတ်နေပြောင်းပြောင်းပြောင်းနေတတိလွတ်နေနော်သိနေတဲ့ဘဝတွေရောက်ခြင်းရဲ့အကြောင်းပဲနော် ပမာရောမေစုနောပဒံဘုန်းတော်တဲ့ကြောင့်အမှတ်တမဲ့ပြောတာလားနေတာထိုင်တာဒါမျိုးတွေပေါ့ဒါကြတော့တတိလွတ်နေတတိလွတ်နေတော့ဘုန်းကြီးတို့အိုရနာတဲ့အသေးတဲ့ဘဝတွေရောက်နေမှာပဲတတိရှိနေတော့အိုဘေးကင်းတဲ့နာဘေးကင်းတဲ့သေဘေးကင်းတဲ့ဘဝကိုနိဗ္ဗာန်ကိုရနိုင်တယ်နောက်တဝဲနောက်တစ်ပတ်ကျဓမ္မပဒဟောတာပို့ရှင်းမှာအပမတ္တနာမိယန္တိ တတိရှိနေတော့မတရားနိဗ္ဗာန်ကိုရောက်နိုင်တယ်ရေပမတ္တမတာယထာဒါကတော့တတိလွတ်နေတော့သေးနေရတဲ့အတူပဲဆိုတာကိုပြောပါတော့ဒီဟာတော့ဓမ္မဝရကာထာဘုန်းကြီးတို့ကိုကပြဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီပြောကြတာဆရာတော်တွေဆုံးမတာအသက်ရှင်တန်နေသူ နာမည်ရှင်တန်နေသူဘဝရှင်တန်နေသူဆိုပြီးဒီတတိနဲ့ပတ်သက်ပြီးပြောကြတယ်ဘုန်းကြီး အသက်ရှင်တန်နေသူဆိုတာဘာလဲတတိနဲ့နေတာတတိနဲ့နေဒီပုဂ္ဂိုလ်အသက်ရှင်နေတာတတိလွတ်နေနော်ဒါသေးနေရတယ်တူတူပဲခုနဓမ္မပဒကာရာကိုပြောတောက်ပြောအပမတ္တနာဝိယံဒီရေပမတ္တမတာယတကိုကအသက်ရှင်တန်နေသူ ဖြစ်ခြင်းမနဲ့တတိနဲ့နေတတိနဲ့ပြောတတိနဲ့တွေးကြံဒါဆိုတော့ကိုကအမြဲတမ်းအသက်ရှင်တန်နေတာ တတိလွတ်နေတော့သေတာနဲ့တူပဲတတိလွတ်ပြီးလုံးနေမယ်တတိလွတ်ပြီးပြောနေမယ်တတိလွတ်ပြီးတွေးနေမယ်ဆိုရင်ဒါတော့အမတ်တမဲ့လုပ်ပြီးတာအမတ်တမဲ့ပြောပြီးတာအမတ်တမဲ့တွေးနေတာအဲ့ဒီလိုဖြစ်နေတော့ဒါအသက်ရှင်သန်နေတာမဟုတ်ဘူးဓမ္မထားမယ်အသက်ရှင်သန်နေပြီဆိုတော့ဘယ်လိုပုဂ္ဂိုလ်လဲမေးရင်တတိနဲ့နေတဲ့ပုဂ္ဂိုလ်ပဲနာမည်ရှင်သန်နေတဲ့ပုဂ္ဂိုလ်ဆိုနာမည်ရှင်သန်နေတော့အများကျိုးဆောင်တော့ဒီတော့ တချို့ပုံကိုယ်တွေဒီမှာအများကျိုးဆောင်တာပေါ့ဗျလူရတဏှာကြီးအများကျိုးဆောင်တယ်ဓမ္မသင်္ကန်းတွေဖြစ်အောင်အများကျိုးဆောင်ပေးတယ်ဒါမျိုးတွေအများကျိုးဆောင်တဲ့ပုံကိုယ်ကြသူ့နာမည်အများအားရှင်သန်တာသူ့မှာတိတ်မတော်ဒါမျိုးလည်းမှတ်တာနော်နာမည်ရှင်သန်နေတဲ့ပုံကိုယ်ဖြစ်ခြင်းအများကျိုးဆောင်ကောင်းကျိုးကောင်းတဲ့အကျိုးပေါ့အများကောင်းကျိုးပြုလုပ်ငန်းဆောင်ရင်ပေါ့ကောင်းနောက်ဘဝရှင်သန်နေသူ ဖြစ်ခြင်းတော့အပြစ်ကင်းတဲ့အလုပ်တစ်ခုအများအားတော့ သူတို့ကောင်းတရားတွေကျင့်ကြအထုံးနေ။ရောအရိယာဆိုင်မှာဘုန်းကြီးတို့တွေနေခြင်းဘာလို့ရမလဲတတိနဲ့နေနော်ဘုရုရှင်ဆိုင်နေခြင်းတော့တတိလို့ပြီးနေပေါ့ဟိုကအရိယာဆိုင်နဲ့နေမလားဘုရုရှင်ဆိုင်နေမလားဒါလေးရွေးချယ်ဖို့လိုတော့နော်ကိုကအရိယာဆိုင်ကြရင်အမြဲမပြတ်အလုံးလုံးတဲ့နေရာအခုလိုဘုန်းကြီးတို့တရားနာတယ်ဘုန်းကြီးလည်းတရားဟောတယ် တတိလေးနဲ့ပြောလွတ်တော့လွတ်တာပေါ့ဗျာဒီအမြဲတမ်းတော့ကပ်နေလွတ်သွားလဲပြန်ကပ်ပြောလိုက်ဒီလိုလို့อ่ะဒါဆိုရင်တော့ဘုန်းကြီးတို့တွေလည်းပါလေအရိယာစံအိမ်မှာနေတာနဲ့တူတူပဲဒါကလူလုံလို့ရတယ်နော်စိတ်ပြက်စရာမရှိဘူးနော်ဖြည်းဖြည်းနဲ့လုံရင်လုံရင်လည်းဒါရသွားတော့ပြီးတော့ အရိယာဆိုင်ရင်နဲ့ပတ်သက်ပြီးတော့ဒီနေမှုနဲ့ပတ်သက်ပြီးပြောမှုနဲ့ပတ်သက်ပြီးတော့ဒီတရားနဲ့ပတ်သက်အများကြီးပေါ့ဗျာပြောကြတာဘုရားလက်ထက်ကပုံကိုယ်တွေနေနေလည်းပြောကြတယ်စကားပြောတဲ့အခါလည်းဒီအရိယာဆိုင်မှာနေတဲ့ပုံကိုယ်များကြတော့တခုံးပဲပြောပြောတတိလေးနဲ့ပြောတော့အကျိုးရှိတော့အများကြီးပြောပေမဲ့လို့လည်းတတိလို့ပြောပြီး အကျိုးမရှိရင်လည်းဘာမှအတိတ်လည်းမရှိဘူးပေါ့ တရားနဲ့ပတ်သက်ဘုန်းကြီးတို့ဘုရားလက်ထက်ကဟိုစကားပြောမှုနဲ့ပတ်သက်ပြီးအလေးနဲ့ပတ်သက်ရှင်သာရိပုတ္တရာနဲ့ဓမ္မဓာတိကလူသားသမားဤဓမ္မဓာတိကအကြောင်းလေးကိုနည်းနည်းပြောပါရာဇကြုံမျိုးမှာလူသားရာလူနဲ့နေတဲ့ဒကာကြီးတယောက်ရှင်သူ့နာမည်ဓမ္မဓာတိကလို့ခေါ်တယ်။နော်လူသားတဲ့လုပ်ငန်းကိုသူကနှစ်ပေါင်း55နှစ်ကြာအောင် လုပ်ခဲ့တယ်။လုပ်တဲ့နေရာမှာလူသားရောင်တူးနဲ့မင်းမူတန်လောက်ထားပါပဲ။အဲဒီလူသားတဲ့ပုဂ္ဂိုလ်ကအိခေဥပရိယာပေါ့။ တတ်တဲ့ပုဂ္ဂိုလ်ကဝိစာအသက်တင်မိုးရဒီလုပ်ငန်းလုပ်ခြင်းအဲ့လိုဥပဒေထုတ်ပြန်တာပြီးတော့ကကြသူကဘာလဲဆိုထောပနဲ့ကြိုချက်တဲ့နွားနို့နဲ့ကြိုချက်တဲ့အစာအစာမျိုးမတော့ရမစားရပြီးတော့မြတ်လေးပန်းဟုတ်လားမြတ်လေးပန်းကိုအသုံးမပြုရအမွေးနန်းသားတွေမလင်းရအစာရဒီလေးမျိုးမပြုရမပြုလို့ရဘူးဆိုမင်္ဂဥပဒေနဲ့ထုတ်တာမြတ်တာအဲ့လိုလဲ နေရင်ထိုင်ရင်လည်းသူကဘယ်လိုပြက်လာလဲဆိုတော့အကြာကြီးပဲလူတက်ပြီးတော့လူတက်တဲ့လုပ်ငန်းလုပ်အသက်55နှစ်နှစ်ပေါင်း55နှစ်ကြာတော့အဲ့တော့ငငယ်ရွယ်တဲ့လောက်လာနှစ်ပေါင်း90ကျော်လောက်ကြာတော့သူယာရုကပြုတ်သွားပြုတ်သွားတော့တော့ဘုန်းကြီးတို့ဒီမိုစီခတ်ဆန်တာပဲအရင်ခန့်ငငယ်တော့လူတဦးတယောက်တတ်မိကြလို့တတ်မိကြတယ်ကိုတတ်တဲ့ခါမှာတစ်ချက်တည်းနဲ့ခုံနိုင်တာတစ်ချက်တည်းနဲ့တတ်နိုင်တာလို့ ဒါမျိုးဖြစ်တော့ဘူးတက်ကြီးလာတဲ့ခါကျတော့လူတွေကိုညှင်းဆဲတတ်မိကြတဲ့ပုဂ္ဂိုလ်ညှင်းဆဲသလိုဖြစ်တော့သူ့ယာရုကဖြောက်ပြလိုက်တာအဲ့ဒီချိန်မှာဒီတခါကြီးကတက်တလုံးကလည်းဒီကောင်းကောင်းမွန်မွန်ဖြစ်အောင်ပစ္စည်းကချမ်းသာတယ်အစားတော့ကလည်းကောင်းကောင်းမွန်မွန်မစားကြရခုနကနိုးနဲ့ပတ်သက်တဲ့စားတော့ဒီမွေးနာတာတွေမသုံးရအောင်မသုံးရတော့အဲ့ဒီနေမှာမှသူကအော်ဒါတွေတော့ အဲသူ့မျိုးသမီးကိုလည်းကောင်းအောင်ချက်ခိုင်းတယ်ပေါ့ဗျာခုနှုတ်နဲ့ပတ်သက်တဲ့ထောဝါနဲ့ပတ်သက်တဲ့စားတောက်တွေချက်ခိုင်းတယ်ပန်းနန္တာတွေအမွေကြိုင်တွေယူသွားတယ်မြစ်ကိုမြစ်စိတ်ကိုသွားချိုးပါရင်တော့ချိုးပြီးပြန်လာအိမ်မှာကြာကြာနာနာစားမလို့လုပ်တယ်စားမလို့လုပ်တဲ့ချိန်မှာရှင်သာရိပုတ္တရာကတော်မြတ်ကြီးကဖလားသမပသုံးဖို့နိရောဓသမပရှိရှိအရိယသူတော်ကောင်းကြီးတွေကအရိယတရားနဲ့နေတယ်နေပြီးလို့ရှိရင်ဒီအရိယသူတော်ကောင်းတွေက နေရနေရောသမဘာဖရသမဘာထားရပ်ပြီးတော့ဆုံးခံတော့ဒါတွေကိုဝင်စားမှရလိုက်တာရပ်ပြီးတော့အော်ဒီနေ့တော့ဘယ်သူချင်းမြောင်းရင်ကောင်းမလဲအဲ့ဒီချိန်ကသိစင်ကြယ်တန့်ရှင်းနေတော့လူတဲ့ပုံကုံများတရားနာမယ်ဆိုနာတဲ့ပုံကုံများတရားရတယ်ရကြတာများတယ်ရကြတာများတော့အရှင်မြတ်ကြီးတွေကမြတ်စွာဘုရားဆိုလည်းကြည်ပါဦးဒီနေ့ဘယ်ပုံကိုချိုးရမလဲဘယ်ပုံကိုဟောရမလဲ ဒီရှင်မြတ်ကြီးတွေကြဒီနိရောဓမပဗလာသမပကထားပြတော့ပဲဟောဘဇုကိုသွားပြီးလူခံကောင်းမလဲဆောက်ရှောက်လို့လည်းကောဟောလူခံပြီးတော့သူတရားဟောရင်ကနာမလားရနိုင်မလားဒါတွေကြည့်တယ်အဲတော့ဓမ္မဒါတွေကမြင်တယ်သူ့မှာလူစရာပုံအရန်သိဖြစ်နေတယ်လူနိုင်မလားလူနိုင်တယ်တရားနိုင်ရောတရားရနိုင်ရနိုင်တယ်ဒါမျိုးကြည့်တော့ကြည့်ပြီးကြွတာပဲဗျကြွပြီးတော့ ရှင်သာရိပုတ္တရာနော်ဖျားပြီးတကယ်ကိုအက္ခတာဝကရှင်ဖျားပြီးအမြတ်ဆုံးပုဂ္ဂိုလ်အကြီးဆုံးပုဂ္ဂိုလ်ကြွားလာဝမ်းမြောက်ဝမ်းသာဖြစ်တော့သူသာဝတ္တကိုပြင်ထားတဲ့နို့နဲ့ပတ်သက်တဲ့ထောဘနဲ့ချက်ထားတဲ့ထမင်းဟင်းတွေပေါ့ဗျာဒါတွေကိုသူစားဖို့လုပ်တယ်ရှင်မြတ်ကြီးမြင်တော့အိမ်နဲ့ပင်ကတ်တာပဲရှင်မြတ်ကြီးလည်းတင့်တော်တော် ဖုံပေးပြီးတော့သူ့ကိုစားခိုင်းပါစားပြီးတော့တရားနာတယ်ပေါ့ဗျာတရားနာတရား တရားနာတဲ့ခါကျထုံးစံတိုင်းဓမ္မကြီးတို့တရားကြီးတို့အခုသင်္นานတက်တယ်လို့ခုနလိုသီလယူတယ်သီလယူတယ်လည်းနောက်ကလိုက်ဆိုတော့ okay နေတာပေါ့ဗျာတရားနာတဲ့ခါဘုံညထိုင်ပြောနောက်ကငှိုက်ကောင်းတယ်ခုနဓမ္မတာတရားလို့ပေါ့ရှင်မြတ်ကြီးကဟောနေဟောနေပြီလားသူကတော့မငှိုက်ဘူးဗျာခုနပြောချင်တာကာမိသန္တာနိယုနာတို့နိဝရဏတွေဝင်တဲ့အကြောင်းပြောချင်တာကုဋ္ဌိစကုတ်ကုစာတွေဝင်တာတရားနာဝင်တယ်နော်ဒီကာမိသန္တာဒီခုနကနိဝရဏတွေက တရားထိုင်မှမဟုတ်ကြံတဲ့ချိန်လည်းဝင်တာပဲစိတ်တွေကပြန်ဝင်တာအိမ်မှာတရားနာတဲ့ချိန်ကျသူကငြင်းငြင်းတက်တက်နာတော့လှုပ်နေတော့လှုပ်နေတော့မြင်တော့ရှင်သာရိပုတ္တရာကရောမြတ်ကြီးလည်းတရားဟောရင်လည်းကြည်ဟောတဲ့သဘောရှိပဲဒါကြောင့်ဘုန်းကြီးတို့လည်းဒီကနေ့လည်းကိုယ်တော်မဇူးနဲ့ကြည်ဟောပဲပုဂ္ဂိုလ်ငိုက်တယ်ဆိုငိုက်တယ်တရားနာမည်လေးပါလေခေါ်တယ်ကြွလည်းနာမည်ရေးမထားလို့ဘယ်လိုခေါ်မှမသိဘူး ရေးထားတဲ့ပုဂ္ဂိုလ်တွေ့ဘူးထားတဲ့ပုဂ္ဂိုလ်တော့မှတ်မိတာဟုတ်လားအဲ့တော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီဒကာကြီးကလှုပ်လှုပ်လှုပ်နေတော့မေးတာပေါ့လေဒကာကြီးတရားနာတာတရားပေါ်မှာစိတ်ကရောက်လာမမမရောက်ပါဘူးဗျာဘာဖြစ်တာလဲမမဗျာဒီပြတက်တက်လုံးတတ်လာတယ်တချို့လည်းဝမ်းဒီတောင်းပန်စကားတွေဆိုပြီးတော့ပြောတဲ့ဟာတွေဘယ်လိုပဲတောင်းပန်တောင်းပန်သူ့လောကတတ်မယ်ကြတတ်တာပါ ဒါတွေပြန်မြင်နေတယ်ဗျာအဲ့ဒါကြောင့်စိတ်မငြိမ်ပါဘူးဗျာဒီတိုင်းဆက်ဟောနေရှင်မြတ်ကြီးတရားမရဘူးလေအဲတော့ရှင်သာရိပုတ္တရာဘာစဉ်းစားလဲဆိုဒါတွေကိုဒီဥဒိစ္စကုတ်ကုတ်စာတွေငြိမ်သွားအောင်လုပ်ပေးနိုင်မှတရားရဒါတွေရတော့သူကတရားအထုတ်နေတာပုံကုန်မဟုတ်တဲ့ခါကျတော့ဒါကိုငြိမ်သက်တဲ့ဤတဏီပေါ့နော်ဒါကြောင့်တရားထုတ်တရားကျင့်တဲ့ခါကျတော့ လူလူတယောက်ဥဒိစ္စဖြစ်နေတယ်ကုက္ကုဆဖြစ်နေတယ်ဘုန်းကြီးတို့ပြန်ကြည့်ရတယ်တရားရှုမှတ်ပြီးတော့လည်းငြိမ်းလို့ရတယ်မနေ့ကထက္ကရာတနည်းပြောပြီးထက္ကရာအဲ့ပဖြောင်းနီးတွေနီးတွေပြောတာဒီတနည်းနည်းနဲ့လုပ်လို့ရဒီမှာတော့ရှင်သာရိပုတ္တရာကလိုမြတ်ကြီးကသူ့ကိုမေးခွန်းလေးနဲ့မေးပြီးတော့အမေးဖြေလေးလုပ်ပြီးတရားဥဒိစ္စကုက္ကုဆဖြေပြောက်တာပဲဘယ်လိုဖြေပြောက်လိုက်ဆိုတော့ဒကာကြီးတွေအဲ့ဒီလူတွေတတ်တဲ့ခါမှာကိုကတတ်ချင်လို့တတ်တာလားအထက်က အမိတ်ချလို့တတ်တာလား မှန်ပါဗျာအထက်ကမိယတတ်တာအဲ့မှာသူ့မှာကအပြစ်ကတက်တာသွားတော့ဘူးပြစိတ်ထဲမှာဟောငါတက်ရှင်လို့တက်တာမဟုတ်ဘူးအထက်ကမိယတတ်တာဆိုတော့သူကတက်တာသွားဒီမှာဆက်မေးလိုက်တယ်ဒါကြအထက်ကမိယတတ်တယ်ဆိုရင်ဟိုဘယ်သူမှပြစ်ရှိတယ်လဲကိုယ်မှပြစ်ရှိလားဟိုခိုင်းတဲ့ပုဂ္ဂိုလ်ပြစ်ရှိလားလို့မေးဒါပေမဲ့တမထာတိကဒကာကြီးကဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဒါအသိဉာဏ်မပြည့်ရှာမရှိဘူးပေါ့လေ မရှိတော့သူကဘယ်လိုတင်ဩထက်အမေရတတ်တာပဲငါမှအပြစ်မရှိပါဘူးဆိုဒီလိုခုနဩဒိသကိုကိုစားတယ်နော်ခဏရပ်သွားနေတာပေါ့ခဏပေါ့တရင်ကရပ်သွားဒီတရားနာလို့ရအောင်လုပ်တယ်ဒါကြောင့်ဘုန်းကြီးတို့အညာသားတယောက်ကပြောခဲ့တယ်ဘာပြောလဲရွှေဘိုးအညာသားတယောက်ဟေ့လူဆိုတာအသိဉာဏ်ရှိတိုင်းနေရာတကမကောင်းဘူးပါလေ ခါရီအတာလည်းကောင်းတယ်ဘယ်သူလဲသိလားတဲ့ဓမ္မရတိကအလို့တရားရသွားတယ်အသိဉာဏ်ရှိနေအိန္ဒိယသူတရားမရဘူးလေသူပြောတာလည်းဟုတ်တော့တော့ပဲနော်တကယ်လို့ဒါတရားတွေကအသိဉာဏ်တိတိကျကျရှိတိုင်းတော့သူအဲဒါတနည်းနဲ့တော့ဖြေပြောင်းမှာပါပဲရှင်သာရိပုတ္တရာဘုရားမြတ်ကြီးကဒါသူကဖြေပြောင်းမှာပဲတရားရမှာအဲ့ဒါမျိုးမှတ်ထားတယ်နော်အဲတော့တကယ်တမ်းကျတော့ဘဇူကခိုင်းလို့ပဲတတ်တတ်နော်ဗုဒ္ဓဘာသာရဒီကံရက ကိုယ်မှာပြစ်ရှိတယ်နော်ကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့ကိုယ်ကိုယ်တိုင်လုပ်ရင်လည်းပြစ်ရှိတယ်သူများခိုင်းလို့လုပ်ရင်လည်းပြစ်ရှိတယ်နော်သူများတတ်တာသဘောတူရင်လည်းပြစ်ရှိတယ်သူများတတ်တာကိုဟုတ်လားသူအားပေးတာတော့ဝမ်းမြောက်ဝမ်းသာဖြစ်တာဒါလည်းပြစ်ရှိတာကုသိုလ်လုပ်တော့လည်းဒီတိုင်းပဲလေကိုယ်ကိုယ်တိုင်လုပ်ရင်လည်းကုသိုလ်ရတယ်သူများလုပ်ဖို့တိုက်တွန်းတယ်သူများလုပ်အောင်တိုက်တွန်းတယ်ကုသိုလ်ရတယ်သူများလုပ်တာကသဘောတူဝမ်းမြောက်ဝမ်းသာဖြစ်လည်းကုသိုလ်ရတာပဲ။ နော်သူများလောက်တာကိုသဘောတူလို့ဝမ်းမြောက်တာတာတို့ခေါ်မယ်ဝမ်းမြောက်ဝမ်းသာဖြစ်မယ်သဘောတူမယ်လက်ခံမယ်ရတာပဲကုသိုလ်မှာပြီးအကုသိုလ်မှာပြီးအဲ့လိုမှတ်ထားမယ်နော်ကိုယ်တိုင် လုံမှကုသိုလ်အကုသိုလ်ဖြစ်တာမဟုတ်ဘူးသူများခိုင်းလို့လုပ်ရင်လည်းပဲကုသိုလ်အကုသိုလ်ဖြစ်တယ်ဓမ္မရာတွေကဒါမသိဘူးလေမသိတော့သူများခိုင်းလို့လုပ်တာပဲငါမှတော့ပြည့်မရှိပါဘူးဒီလိုဩရိဇကုက္ကုစာတွေပယ်ဖြောက်ပြီးတော့သူကတရားနာတာနာတဲ့အခါကျတော့ ဘလို့ဒီမှာညံစင်လေးတွေခဏခဏပြောတယ်ပေါ့နော်ဒီမှာဇာရလေးယူလာညံစင်လေးရှိတယ်သူကပထမဆုံးတရားနာရင်းနဲ့ကျင့်ရင်းပေါ့ဗျာသူကလည်းပါရမီရရှိတော့နာရင်းကျင့်ရင်းနဲ့သူကညံစင်နဲ့ဆင်းရဲတက်သွားတယ်နာရင်းကျင့်နာရင်းကျင့်နာရင်းကျင့်အဲ့လိုဆင်းရဲတက်သွားကျင့်လိုက်တော့ဘယ်ရောက်သွားလဲဆိုဘုန်းကြီးတို့ပထမဆုံးနာမရူပပရိစေတာနာယုတ်ပိုင်းခြားတည်တယ်နောက် ဟိုနောက်ပိုင်းကျလည်းခုပြောမယ်အခုတော့တာမန်ချင်းကြုံနေမှတာအာတိရလဲဆိုနာန်တဘာဝယုတ်တဘာဝတိကြသိတဲ့ဉာဏ်ဒါဖြစ်ရနမတုပစေပြိစိတိုင်းဒီယုံနာတဘာဝတွေဟာအကြောင်းကျိုးဆက်ဆက်ဖြစ်နေဒုတိယဉာဏ်ကဒါကိုသိဒါကိုရတတိယဉာဏ်ကအကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာတဘာဝတွေရဲ့အနေစာဒုက္ခနာတ္တဒါကိုသိဒါတမတ္တဉာဏ်ခေါ်တယ် အဲ့ဒီကနေဆက်အထုတ်တယ်ဒုက္ခဥနာကျော်သွားမယ်ပိဋိပတ်တိလာတယ်နော်ဝိပဿနာဉာဏ်ယူကြောင်းလို့ခေါ်တာပေါ့နော်ဥရဗျာညာရှေ့ပိုင်းမှာဒါတွေတွေ့တယ်အတုပါရီဉာဏ်တွေဖရာတွေဒါတွေတွေ့တယ်နောက်ပိုင်းမှာကျတော့ဒီယုံနာဘာဝတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းဖြစ်တည်ပြဥပတိပင်ဒါတွေဥရဗျာညာနောက်ပိုင်းကျတော့အတိညာဏ်တွေလည်းအကောင်းနော်ရှုမှတ်စရာတွေလည်းကြောင်းကြစရာ ဒါကြီးကြောင့်ကြဆရာဆရာမလို့ဘလောက်ပဲမြန်မြန်သူကကပ်ပြီးလိုက်နိုင်တယ်သိနေဘုရားဗျာညာအရှင်ပိုင်းအဲ့ရဘင်ကညာပိုင်းဘင်ကညာကြအပြည့်ကျင်မြင်တော့အပြည့်ကျင်မြင်တော့ဘုရားညာညာကြောက်တယ်ကြောက်စိတ်တွေပေါ်လာတော့ဘုရားညာလို့ခေါ်တယ်ကြောက်လာရင်ဒါတွေကိုအပြည့်မြင်တော့ပြည့်မြင်ညာအာရိနဝညာလို့ခေါ်တယ်ပြည့်မြင်ဒါတွေပေါ့ပြည့်မြင်တော့ မလိုချင်တော့ဘူးဗျ။ပြင်းပြစိတ်ပြက်ညီးငွေလာဒါနေဝိဒညာလို့ခေါ်တယ်။စိတ်ပြက်ညီးငွေလာရင်ဒီတရားတွေကဒီဒီယုံနံတရားတွေလွတ်အောင်အထုတ်ခြင်းနဲ့စိတ်ဉာဏ်တွေဖြစ်လာဒါဩစီတုကမြဒါဉာဏ်ဒီယုံနာတွေကလွတ်ချင်တော့ဆက်ပြီးအထုတ်လေဒီလိုဆက်ပြီးအထုတ်တာမျိုးပရိသင်္ခာဉာဏ်လို့ခေါ်တယ်။အဲ့ဒီအနေတပြေးပြေးနဲ့သင်္ခါရတရားတွေ လွမြောက်လို့တော့စေကတက္ကတရိယတပံပြရှုအနေစာဒုက္ခနာတမြောင်ရှုတဲ့ညာပဋိသင်္ခာညာဒါအဲ့ဒီယုံနာအဲ့လိုရှုရင်ရှုနေဒီယုံနာဓမ္မသင်္ခါရဆိုတဲ့တရားတွေပေါ်မှာဟိုလားဝမ်းသာတယ်လည်းမဖြစ်တော့ဝမ်းနေတာလည်းမဖြစ်ဘဲနဲ့စိတ်ကိုအငြိမ့်မြထားပြီးတော့တိယုံလေးတိပြီးရှုနိုင်တဲ့ညာမျိုးအဲသင်္ခါရုပ္ပခညာလို့ခေါ်တယ်အဲ့တော့ဒီမှာဆောင်းမပြောသွားတာကြတော့အနုလောမညာကိုဒီ ဓမ္မတာတကြီးကရနုလောမဉာဏ်ထီအောင်ရောက်တယ်ဆိုတဲ့အပိုင်းလေးပြောချင်လို့ပါအဲတော့နုလောမဉာဏ်ဆိုတာ၃မျိုးရှိတယ်စာပေမှာဒီလိုပြောကြတယ်ပါဟိုမက်နာလေးကနေနုလောမဉာဏ်တစ်မျိုးပေါ့ကမကမကဝီထီတွေမှာပါတယ်လို့ဒီမကဝီထီမှာပါတယ်နုလောမဉာဏ်တခါတည်းမဉာဏ်ပညာရတာနောက်ပြန်ဆုံးမလားဒါနုလောမဉာဏ်တစ်မျိုးနောက်သင်္ခါရုပ္ပကဉာဏ်အရင်ပိုင်းမဉဏ်ဖွညာနာလေးရောက်ခံဉာဏ်ပေါ့ အဲ့ဒီမှာလည်းဒါအနုလောမညာလို့ခေါ်တယ်တေကာရုပ္ပကညာမညာဖွညာမရသေးဘူးနော်တေကာရုပ္ပကညာပြီးနုလောမညာနုလောမညာကိုတုညာကိုတုညာမညာဖွညာအဲ့လိုသွားတယ်နောက်ဘုန်းကြီးတို့ဒီတမ္ပတ္တညာပေါ့လေအနိစ္စဒုက္ခအနတ္တလို့ဆင်ញံတောင့်တတဲ့တမ္ပတ္တညာဒီညာအလုံးကို နေသဒုက္ခအနတ္တဆင်ញင်သုံးသတဲ့ညာဒုံမို့သင်္ကာရုပ္ပကညာရဲ့အောက်ဒုံမို့သံဝဒနာညာအလုံးကို အနုလောမညာလို့ခေါ်တယ်အဲတော့ဒီမှာကောက်ချက်ကြရင်သူကဟိုသင်္ကာရုပ္ပကညာနဲ့ဟိုဘက်ဆက်သွားတဲ့အနုလောမညာမျိုးမကဝိထိမှာပါတဲ့အနုလောမညာမျိုးဆိုရင်ဒီတကကြီးကသေချာဘောမဲ့ညာဖွညာရပါမှာအဲ့ဒီလိုလဲသူမဲ့ညာဖွညာမရဘူးပြမရတဲ့ခါကျတော့ဘုန်းကြီးတို့အဲ့တော့သူ့ကိုဆရာတော်ကြီးကတော့ဘယ်လိုကောက်ချက်ချလဲဆို ဒီမဲရောက်ခဏီမှာဖြစ်တဲ့သင်္ခါရုပ္ပခညာအရင်ပိုင်းလောက်ပဲရောက်တာမျိုးအနုလောမညာလို့ခေါ်တယ်အဲ့လောက်ပဲရောက်တယ်လို့ယူဆတယ်ပေါ့အဲ့နဲ့ရှင်သာရိပုတ္တရာလည်းသူရာသင်ရာထိုက်တဲ့အတိုင်းတာတောင်ရအောင်ဟောတယ်ဟောပြန်တော့ကြောင်းပြန်ကြွားတယ်သူကလည်းလိုက်ပို့တယ်လမ်းမှာပဲဟိုနော်တာတာသမီးပြောက်တဲ့နမတချို့ကလည်းဟိုဘလူတို့ရောက်ရောက်ကအရင်ဘွားတော့အတိတ်ဘွားရန်ညိုးရှိတဲ့ ပုဂ္ဂိုလ်တယောက်ကပို့ပြီးတော့ဘလူတယောက်ကပို့ပြီးတော့ဝိခတ်တတ်တယ်ဝိတတ်တယ်ဆိုတာမျိုးပြောတယ်ဘယ်လိုပဲဖြစ်ဖြစ်အဲနွားကနေခွေသားလို့တည်သွားတယ်အဲ့တော့တရင်ကဘယ်လိုဖြစ်လဲဆိုတော့ဓမ္မဒါရီကယာဒီကနေ့ပဲယာတုပြောက်တယ်ဒီနေ့ပဲယာတုပြောက်ပြီးတော့ဒီနေ့ပဲရှင်သာရိပုတ္တရာခေါတော်မြတ်ဆုံးကတ်တဲ့တရားနာတယ်ပြီးတော့ဒီနေ့ပဲတည်သွားတယ်အဲ့တော့ဒီပုဂ္ဂိုလ်ကြီးဒါတော့လူတွေတတ်လာတာ သူတတ်နေတဲ့ပုဂ္ဂိုလ်ဘယ်ရောက်မလဲဘယ်ဖြစ်နိုင်တယ်ဒီလိုပြောကြတော့တရားနာပြီးတော့ဟုတ်လားသစ္စာလူလုံးမှရရသွားတယ်ဒီလောက်ပဲပြောတယ်သေသွားပြန်တော့ပဲ तू ကဘယ်ရောက်သွားလဲဆိုလူတတ်ပြင်မဲ့လို့ तू နောက်ဆုံးဒီရှင်သာရိပုတ္တရာတရားတွေနာပြီးနာရင်းနဲ့ကျင့်ရင်းနဲ့အထုတ်ရင်းနဲ့ဆိုတော့သေပြီးဒုတိယနတ်ပြည်ရောက်သွားတယ်ဒါကိုဘုရားပြောတယ်အများသောသူတို့အပယ်လေးပုံကြားနိုင်တယ်ဒီလိုပဲထင်တယ် ဟုတ်ဘူးတဲ့ရှင်သာရိပုတ္တရာတရားဟောပြီးတဲ့နာတဲ့အတွက်ဒီသူတိကနတ်ပြည်ရောက်သွားတယ်အဲ့မှာရဟန်းတော်တွေကဘာပြောလဲအာမြတ်စွာဘုရားဖြစ်နိုင်ပါမလားဟုတ်ရှင်သာရိပုတ္တရာဒီနေ့မှတွေ့တယ်ဒီနေ့မှဟောတယ်ရနိုင်ပါမလားအဲ့မှာမြတ်စွာဘုရားဗာမိတ်နေဆိုစကားကထောင်ချီရာချီဟောပေမဲ့ပြောပေမဲ့အကျိုးမရှိဘူးဆိုရင်တော့အကျိုးမရှိတဲ့စကားတွေဆိုရင်တော့ဘာမှတာမဖြစ်ဘူး တစ်လုံးတစ်ပါးဖြစ်ပဲစေဒါတွေကခုနကကိလေသာငြိမ့်မယ်ခုနတရားတွေရမယ်ဆိုရင်ဒါတန်ဖိုးရှိတယ်ရှင်သာရိပုတ္တရာနဲ့ခဏတွေ့ရပြီမလို့သူ့ရဲ့ခုနကိုကုသနိဝရဏကိုကုသနိဝရဏတွေခုနဥဒိစ္စကိုကုသနိဝရဏငြိမ့်ပြီးတော့သူတော်ကောင်းတရားတွေနာတယ်နာရင်းကြောင့်ကျင့်ရင်းကြောင့်မို့သစ္စာနိရောမိကသစ္စာနိရောမရရသွားတယ်တုတ်ပြီးတုတ်တိတာနတ်ပြီးဖြစ်သွားတယ် ဒါလေးပြောတော့ဗောနော်ငါဆိုရင်လည်းကြည်လိုက်ဓမ္မဒါရီကကြီးဟာဥဒိစ္စကုက္ကုစနိယောဓာတွေဖြစ်လာတာပဲအဲ့တော့ဒီမှာကမ္မဋ္ဌာန်းဆရာအရေးကြီးတယ်ဆိုတော့ဒါလည်းပေါ်လွင်ထင်ရှားတယ်နော်ဒီရှင်သာရိပုတ္တရာကိုဒါမငြိမ့်နိုင်ဘူးဆိုရင်လည်းသူကဘာတရားမှမရဘူးဒီဘဘဝမှာလည်းသူကောင်းတာတွေလောက်တာမရှိဘူးမရှိတော့ဒီမကောင်းတဲ့ဘဝရောက်နေတော့အခုတော့ရှင်သာရိပုတ္တရာဆိုတဲ့ဆရာကောင်းဓမ္မကောင်းမိတ်ဆွေကောင်းရတဲ့အတွက်သူတဏ္ဍမှာဖြစ်တဲ့ဩရိဇကုက္ကစနိဗ္ဗာန်ငြိမ်းအောင်လုပ်တယ် နော်ဥပမှုတွေငြိမ့်သွားတဲ့အခါမှာတရားဆက်ဟောတော့သစ္စာလူလုံးကဉာဏ်ရပြီးတရားရသွားတယ်ပေါ့ဗျာဒါလေးမှတ်ထားဖို့အဲတော့ပြောချင်တာကတော့ဘုန်းကြီးတို့တို့တွေအရိယာရဲ့စိုင်မှနေခြင်းဘာလို့ဘာနဲ့နေအောင်လဲတတိလေးမြင်းအောင်ကြိုးစားအောင်ထိုင်းနေတော့နေမဟုတ်ဘူးเนาะတော်တော်များများကဘုန်းကြီးတို့တော်တော်များထိုင်းထင်တာကတရားရှုမှတ်တဲ့ချိန်လေးပဲတတိရှိဖို့လို့တော့မဟုတ်ဘူးအမြဲတမ်းတတိရှိနေတာ ခုဘုန်းကြီးတရားသင်ပေးတယ်ဒီချိန်မှလည်းတတိလေးနဲ့ပြောဘုန်းကြီးလွတ်ပါတယ်တစ်ချက်တစ်ချက်လည်းလွတ်ပါလွတ်သွားတယ်ကတတိလေးကပ်ပြီးပြန်ပြောလိုက်ပြန်ပြောတတိကနေအောင်ပြန်ကြိုးစားဒီတိုင်းပဲဘုန်းကြီးတို့ဒီမှာသင်္นานတက်နေတဲ့ပုံကိုယ်တွေလည်းအများအားတတိလေးနဲ့ပြောပါတတိလေးနဲ့လောက်ပါတတိလေးနဲ့သွားပါလာပါနေပါထိုင်ပါနောက်ဆုံးတွေးသည့်တိုင်မှာတတိလေးနဲ့တွေးနေပိုကောင်းတာပေါ့နော် ဒါကြောင့်မို့ဆရာတော်ကြီးကတော့ဘာဖြစ်လဲဆိုဖြစ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထားဖြစ်လာတဲ့မြင်သမျှအာယုကြားသမျှအာယုတတိလေးနဲ့စောင့်ကြည့်နေပေါ့နော်တတိတတိထားတတိနဲ့သိအောင်လုပ်နော်အဲ့ဒီလိုနေရင်တတိနဲ့နေမယ်မြင်သမျှအာယုကြားသမျှအာယုနော်အနတ်အာယုဟုသမျှစားစရာအာယုဟုသမျှတွေ့အတွေ့အထိအာယုဟုသမျှ တွေးနေတဲ့အာယဟုတမြဘာပဲဖြစ်ဖြစ်ပေါ့လေဘာပဲပေါ်ပေါ်ဘာပဲတွေ့တွေ့သွားသွားလာလာနေနေအဲ့ဒီချိန်တိုင်းချိန်တိုင်းမှာဘာလို့မလဲတတိလေးနဲ့နေနေအောင်ကြိုးစားပါတတိနေနဲ့နေမယ်ဆိုရင်တော့ကိုယ်လည်းအရိယာတို့ရဲ့ဆိုင်မှာနေနိုင်တယ်ဒါလေးမှတ်တာတကယ်လို့တတိလွတ်ပြီးနေမယ်ဆိုရင်တော့ခွန်ကြီးတို့ပုရုဇဉ်နေအိမ်မှာပဲနေတာပဲခုနကခွန်ကြီးပြောခဲ့ပြီကိုက အရိယာဆိုင်နေခြင်းသလားပုထုဇဉ်ဆိုင်နေခြင်းသလားကြာရရွေးပေါ့အရိယာဆိုင်မှာနေခြင်းမလုပ်နဲ့တတိနဲ့နေဘဝရှင်တန်ခြင်းသလားတတိနဲ့နေဘဝသေးနေခြင်းသလားတတိလက်လို့နေပုထုဇဉ်မှာနေခြင်းသလားတတိလက်လို့နေပေါ့ဒါလေးပြောခြင်းပါဒါကပရမဇုတတိဆိုတဲ့အဆောက်အအုံတရားရှိရမယ်ဒါကိုဘုရားကဧကာရခောဆိုတာလေးမိတ်ပါတယ်နော် နောက်တစ်ခုကတော့အရိယဝါဒတရားအရိယပုဂ္ဂိုလ်တွေရဲ့နေရာအရိယပုဂ္ဂိုလ်ရဲ့ဆိုင်ကဘာရှိလဲဆိုတော့သရုရာပတ္တိနောမိယာ၄ပါးရှိတယ်မိယာ၄ခုရှိတယ်လို့ဒီလိုရေးထားတယ်နှစ်ကမိယာ၄ခုရှိမိယာ၄ပါးရှိရအရိယပုဂ္ဂိုလ်တွေကဒီမိယာ၄ပါးနဲ့ပြည့်စုံနေတယ်အဲ့ဒီမိယာ၄ပါးနဲ့ပြည့်စုံနေကြောင့်ဒါအရိယပုဂ္ဂိုလ်ရဲ့ဆိုင် ရိယပုဂ္ဂိုလ်နှလုံးသားမှာဒီမိယာလေးကိုအမြဲတမ်းပြည့်စုံတယ်မိယာလေးကိုအမြဲတမ်းရှိတယ်ဒါကိုဆိုလိုပါတယ်မိယာလေးခုဆိုတာဘာလဲဆိုတော့စားတဲ့နေရာဝတ်တဲ့နေရာစားဖို့စားဖို့နေရေးပေါ့ဗျာစားတဲ့နေရာဝတ်တဲ့နေရာနေတဲ့နေရာဆေးတွေတုံးတဲ့နေရာဒါကိုညံနဲ့ဆင်ញင်ပြီးသုံးဆောင်တယ်ဘုန်းကြီးတို့ညာတို့ကြပရိသင်္ကာယောနိယောဆွေရာပရိသေဝါမိဒါမျိုးတွေပေါ့ဗျာနော်ညာတော်တွေကြတော့ကိုတီသင်္ကန်းတွေပါတယ် မိဝဲတယ်ဆိုရင်လည်းပဲခုနကတတိလေးနဲ့ဆင်ញင်မိဝဲအဲ့ဒီမှာတော့အပြည့်စုံဆုံးပြည်တင်ကသေနာနာမတိရာဝတိကပြီးတာအချံတို့ပူတို့ချင်းတို့မက်တို့ရင်တို့ဒီဟာတွေကာကွယ်ဖို့ဆောက်ရှောက်ဖို့ပြီးတဲ့ခါကျအဆက်ကိုလုံးစေဖို့အဓိကတော့သူတို့ကောင်းတရားတွေအထောက်ဖို့ဒါတွေကိုညာနဲ့ဆင်ဒီဝတ်တဲ့နေရာမှာလည်းညာလေးနဲ့ ဆင်ញင်ရတယ်။ဝိညာဉ်နဲ့ဆင်ញင်မှုကစားတဲ့နေရာလဲညာနဲ့ဆင်ញင်စားမယ်။နေတဲ့နေရာလဲကြောင်းနေသတင်းသုံးပြီဆိုရင်နေတဲ့အခါမှာလဲညာနဲ့ဆင်ញင်သတင်းသုံး။ဆေးတွေပါပြီးတောက်တဲ့အခါလဲညာနဲ့ဆင်ញင်ပြီးသုံးဆောင်။ဒါကိုမိယာမိဝဲတဲ့နဲ့စာတာဆွမ်းသင်္ကကြောင်းစီပေါ်ညာနဲ့ဆင်ញင်သုံးဆောင်ပြီးဝဲရမယ်နော်။အဲမိမိယာ၄ခုရှိရမယ်ဆိုတော့ မိယာ၄ပါးနဲ့ပြည့်စုံအောင်မယ်အဲ့ဒါနံပါတ်၁ကပါလေသံသင်္ကကြောင်းစီပစ္စည်း၄ပါးနဲ့ပတ်သက်ပြီးတော့ညာနဲ့ဆင်ခြင်ပြီးမိဝဲပါသုံးဆောင်ပါဒါမိယာတစ်ခု နောက်တစ်ခုကတော့ပါလေဆိုတော့ပါဠိလိုပြောသင်္ခါယေကံပရိသေဝိတိနောက်သင်္ခါယေကံအဓိဝါသေတိနောက်တစ်ခုကတော့တိခါရမယ်နော်ဒီထဲမှာတော့ပါတော့အပူဝေးတွေအခုဆိုရာသီဥတုကအေးတော့လေ သိခံမြင်နေရတာပေါ့အေးလာရင်တော့ခုနကတင့်တောင်တော့ပူအောင်လေးညွှေးအောင်လေးတော့လုပ်ရအောင် သိပ်ပူလာရင်လည်းအေးအောင်တော့လုပ်ရအောင်ဓာတ်တွေတတ်နေများတော့သိခံပြီးတော့ပြုပြင်နေအတန်နေပေါ့အတန်နေရတော့ဒီတရားထုတ်တဲ့ခါမျိုးတရားနေတရားလုပ်တဲ့ခါမျိုးအတန်နေကသိပ်နှောက်ရအတန်ဆူညောင်းဆိုပြီးတော့ဒါတော့အတိမပြောကြတယ်ပေါ့နော်ဒီအတန်နေရလည်းနှိမ့်ဆက်လာရင်သတိထားတယ်ဒီလိုကိုမိသားစု တရားနဲ့မနေဘူးရင်တရားမထုတ်ဘူးသူသိမသိတာတခြားပုဂ္ဂိုလ်သူတို့ဘာနေအတန်ကိုကျဲလောင်ကျဲလောင်နဲ့ပြောမယ်လုပ်ငန်းတွေသွားလာလာလာလုပ်တကဒိုင်တိန်အတန်နေမြည်အောင်လုပ်တယ်တကားတွေဖွင့်ပိတ်လိုက်တယ်အတန်နေမြည်အောင်ဆောက်ပိတ်တာတရားနဲ့မနေဘူးလေကိုတရားနဲ့နေတဲ့ပုဂ္ဂိုလ်ကြတော့တကားဆောက်ပိတ်လိုက်ဒီတိုင်းပဲတတလေးပိတ်လိုက်ဒီတိုင်းပဲတရားနဲ့နေတဲ့ပုဂ္ဂိုလ်အမှတ်တတိလေးနဲ့ခုနတတိဆိုရတာပဲတကားပိတ်တယ် တာတာလေးပေးရတယ်တာမကြောင်းပွင့်လည်းတာတာလေးဖွင့်ဘာထူးမှာအတူတူပဲတတိပေါ့ဒါပဲတတိမြအောင်လို့တတိမြဲနေကိုယ့်အတွက်လည်းကောင်းတယ်သူများအတွက်လည်းကောင်းတယ်အခုကတော့ကိုကသူများတွေကတရားမလုပ်တဲ့ပုံကိုကြာသူကမသိဘူးလေအတန်လေးလည်းဆူမြန်းနေတယ်အဲ့ဒါကိုကသိခံတယ်အပူကိုလည်းသိခံပါတဲ့အေးကိုလည်းသိခံနေရမယ်အထီးဥတဖြင့်ပေါ့လေအပြစ်ပြောတာ ကောင်းတဲ့ကောင်းတာတွေမကောင်းတာတွေဝေဖန်ကြတာများနော်အပြစ်တွေပြောတာများအဲ့ဒါတွေလည်းသိခံမယ်ပြဿနာတွေပေါ့ဗျာဒုဝနေဒုဝပြဿနာဘုန်းကြီးဝနေလည်းဘုန်းကြီးပြဿနာပေါ့တခါတွေဘုန်းကြီးကတခါကြီးတို့ဓမ္မကြီးတို့စတာရေးတယ်တချို့တခါဓမ္မကြီးရာဒီလိုလူမှုရေးရှိတယ်ဟိုကျို့လို့လည်းဘုန်းကြီးမှုရေးရှိတယ်လို့လူကလူမှုရေးရှိတယ်လို့ဘုန်းကြီးကလည်းဘုန်းကြီးမှုရေးရှိသေးတယ်နော်နောက်ဖြစ်အောင်ဆိုရတာကထိန်နောက်ဆုံးရဆိုတော့ဒီမှာဘေးဒီယာမှာကထိန်လေး အာမုံမေးရလည်းရှိနော်ဥက္ကလင်ကလည်းရှိစကရမန္တုကလည်းရှိအဲ့ဒါမျိုးတွေပေါ့ကိုတန်းနေများဆောက်ရှောက်ပြရကိုလုံနိုင်တာလေးနေပြကြဘုန်းကြီးတို့ဓမ္မမေးဖြေကဏ္ဍမှာဆိုရင်တော့ခဏနားမယ်နေထားရှိတယ်အဘိဓိတို့စကမန္တုကထိန်ကဘုန်းကြီးတို့တက်စေခြင်းတော့ဇူးနဲ့အဲ့ဒီကိုတက်ပြရအောင်ပြောချင်တာကတော့ဘုန်းကြီးတို့ခုနဥပဝေရီခြုံလိုက်တန်းနေများတိခံ နေထိုင်မှာအတန်တွေကတိတ်နောက်ဆက်လာရင်အတိခံမှာမိသားစုတွေတရားနဲ့မနေတဲ့ပုံကိုဆိုရင် တော့သူ့အတန်ကိုတော့ထိမ့်လို့မရကိုကပဲတိခံမှာအဲကိုအတင်းနေအဖြစ်နေပြောလာရင်ပြဿနာတွေပြတ်လာရင်မိသားစုပြဿနာတက်တာတွေဒီပေဒီချိန်ကာလမှာဘုန်းကြီးတို့ဘာသာရေးကောင်းဆောင်တွေမှာအများကြီးကြုံရပါတယ်သူတို့ရဲ့ခက်ခဲရလာလျှောက်ကြတာတွေပါတယ်ဘုန်းကြီးတို့တော့ဘာပဲဖြစ်ဖြစ်တတ်နေမြန်ငြိမ်းအောင်ပဲပြောပါတယ် ကြနေမြန်ငြိမ်းအောင်ပဲလုပ်တယ်ငြိမ်းတာမငြိမ်းတာတော့တက္ကနာပေါ့နော်အဲ့တော့အဲ့တော့ဒီချိန်မှာမိသားစုတွေပြဿနာဖြစ်တာတဲ့တိခါမိနေကြဖို့ပါပြောတာဆိုတာဒီတိခါမယ်နော်တယောက်နဲ့တယောက်အဆင်မပြေတာဖြစ်တာဒီတိခါမယ်တိခါမိနေဖို့နောက်ဘာတွေဖြစ်တတ်လဲဆိုတော့ခန္ဓာကိုယ်ကြီးရလာရင်ဒုက္ခဝေဒနာမျိုးစုံကြုံတာလေအသက်ကြီးတော့အသက်ကြီးတဲ့ဒုက္ခအသက်မကြီးလဲယောဂဝေဒနာတွေဖြစ်တော့ယောဂဝေဒနာဒုက္ခဒါတွေကကြုံတာပဲဘုန်းကြီးလို့ဆိုလို့ဒီ နည်းနည်းလေးထိုင်ကြလိုက်ခါရနာလာကိုကမမမထားဘူးဘုန်းကြီးဆိုလို့ဒီလိုခေါင်းကိုင်းခေါင်းငုံတဲ့အနေထားကရှိနေတယ်အဲဒါကိုပြန်ကိုမမလေးပြန်ပြန်ကြင့်ကြင်ပေးနေရခေါင်းငုံတဲ့အနေထားရှိတော့ခါကမတက်မတက်တော့ခါကနာဒါမျိုးတွေပေါ့ဒီတော့ကိုယ်ခန္ဓာကိုယ်မှာတွေ့လာတဲ့ယောဂဝိနာမှန်သမျှဒုက္ခမှန်သမျှဒုက္ခဝိနာမှန်သမျှဉာဏ်နဲ့ဆင်ញင်ပြီးသိခံမယ်သိခံမယ်ဆိုရတာလေးပေါ့နော် အဲနောက်တစ်ခုကတော့ဘုန်းကြီးတို့သီလကျင့်စဉ်တွေကျင့်တယ်ကလည်းသိခံမယ်သမာဓိကျင့်စဉ်တွေကျင့်တယ်ကလည်းသိခံမယ်ပညာကျင့်စဉ်တွေကျင့်တယ်ကလည်းသိခံမှကျင့်နိုင်တယ်သိမခံနိုင်မကျင့်နိုင်ဘူးသီလကျင့်မယ်ကျင့်ခြင်းသမာဓိကျင့်ခြင်းပညာကျင့်ခြင်းနော်သိခံတယ်ကုသိုလ်တွေလုပ်တယ်သိခံနိုင်မှကုသိုလ်လုပ်လို့ရတယ်သိမခံနိုင်ကုသိုလ်လုပ်လို့မရဘူးဒါလေးလည်းမှတ်ထားစေချင်တယ်နော်ပြီးတော့ဘုန်းကြီးဆောင်းဖို့လေးချပေးမယ် နောက်ပြီးတော့ဘာလာလဲဆိုတော့ဒီနောက်တစ်ခုမိယာလေးခုပရိသင်္ခာယေကံပရိဝုစေတိအန္တံခာယေကံပရိဝုစေတိဆိုတော့ပါဠိအပြောတာအဲ့ဒါဘာလဲဆိုဘေးရနေတဲ့ဖြစ်စေတတ်တဲ့နေရာတွေကိုသွားညာနဲ့ဆင်ញင်သွားဟောဒီလမှာခွေးကြိုက်တတ်တယ်ဆိုတတိထားပေါ့ဗျာဒါပဲရှိတာအမှုမဲ့မဲ့သွားရင်တော့ခွေးကကြိုက်မှာခွေးမကြိုက်နဲ့လို့ပြောလို့မရသူကသူ့လို့သူ့လို့မှာ ကိုကသတိထားတော့ဒီလမ်းသွားအန္တရာယ်ရှိတယ်ဆိုသတိထားသွားပေါ့ဒါပဲရှိတာဘာအန္တရာယ်ရှိလဲအဲဘုန်းကြီးတို့တောတဲ့တောင်တဲ့သွားတဲ့ပုံကုများဒီတင်းကြိုင်းဘာညာပေါ့ချိန်တဲ့ပုံကုများအဲ့ဒါတွေလေ့လာဒီနာတဝိုင်မှာဘာကောင်းတွေလာတတ်တယ်လဲဘယ်လိုကောင်းတွေရှိဘယ်လိုအန္တရာယ်ကောင်းတွေရှိတတ်တယ်လဲဒါကနေကံတွေသိတယ်ရရွာလူတွေသိတယ်ဒီတော့ထဲမှာဘာကောင်းတွေရှိတယ်လဲဘာကောင်းတွေကိုဒုက္ခပေးတာလဲမွေတွေဆိုဘာမွေတွေရှိတာလဲ စပွဲမှုစပွဲကြီးမှုတွေရှိတတ်တယ်တော်တော်ရတတိဆံဘာတွေရှိတတ်တယ်ဒါတွေသိထားတယ်ဒါတွေသိမထားတဲ့ကသူဟာဘုတစီသေးနဲ့ရောထွေးပြီးကုံကြောက်ကုန်တကယ်တော့ညာအိတ်ကောင်တွေကလာတာဒါတွေကိုလေ့လာရောက်ဘေးကနေဖြစ်စေတတ်တဲ့နေရာတွေသွားညံနဲ့ဆင်ញင်ပြီးရှောင်ရတာပေါ့ဗျာနော်ဒီနေရာတော့သွားမသိတော့ဘူးမသွားပဲနေရာတော့ပေါ့ဒီကပြောချင်တာတော့တိရစ္ဆာန်ဇိုးတွေရှိတဲ့နေရာမျိုးကို သွားမယ်ဆိုရင်ဘာလို့လဲတတိနဲ့သွားပါတတိနဲ့တတိတတိလေးနဲ့ဆင်ခြင်ပြီးတော့လေးလာပြီးမှသွားပါဟောဒီကိလို့ပြောရင်တော့ကားရှုပ်တဲ့နေရာကားပေါ်တဲ့နေရာကားတွေမတရားမောင်းတဲ့နေရာဒါတတိထားသွားမှာပဲကားမောင်းတဲ့လူကတော့သူကသူမူးမောင်းတဲ့လူလည်းရှိတာဗျာမရာမောင်းတဲ့လူလည်းရှိတာဘလဖောင်းကြော်ပြီးတော့လည်းတိုက်နိုင်တာပဲတတိဒါမျိုးလေးရွာလေးသွားဒါတတိထားကားရှုပ်တဲ့နေရာကားမောင်းကြမ်းတဲ့နေရာတွေသွားဒါတတိထားနော် ဘေးကနေဒါတွေကိုလည်းတတိထားညာနဲ့ဆင်ញင်ပြီးတော့ရှောင်းသိရှောင်းရအောင်နော် နောက်ဒီထဲမှာစာမပါတာတော့6ကဘာတို့နော်တောင်တောင်ဆောင်6ကဘာတွေသွားတဲ့ကဒါမျိုးတွေဒါတတိထားသွားတော့နောက်ဆူတွေရှိတဲ့နေရာမျိုးပေါ့လမ်းသွားတဲ့ကဆူရှိတဲ့ဒါကြောင့်မို့ဒီဈဉ္ညာလျှောက်တဲ့ကာတွေပါလေကြောင့်လမ်းကလည်းဒီဆူညောင်တွေရှိတဲ့နေရာမျိုးဈဉ္ညာလျှောက်ဆူညောင်တွေရှိရင်ဒါတိတ်နေရတယ်နိ မငြိမရဖြစ်နေဒါတွေလည်းသတိထားတော့နော်မနီးမနီးဆက်တဲ့ပုံကိုယ်တွေလည်းရှောင်ရတယ်ဝိသဘာကအာယုံပေါ့နော်မြို့သားဆိုမြို့သမီးနဲ့ဒီဒူဒူသွားပြီးနေပြီးတရားထုတ်တာမျိုးဒါကြတော့ကိလေသာတွေဖြစ်တာတော့မြို့သမီးကမြို့သားနဲ့သွားပြီးနီးနီးဆက်ဆက်သွားနေခဲ့မြင်ဒူသွားတရားထုတ်ရင်ကျိုးသွားတရားထုတ်မှဟိုမှာတွေ့လာပြီးတော့မှ ပေါင်းသွားတာရှိသေးဇတ်တော်ကပေါင်းသွားဒါမျိုးတွေကလည်းရှိသေးတယ်နော်သွားတာတရားထုတ်ဖို့သွားတာအဲ့လိုမျိုးဖြစ်ဒါမျိုးတွေလည်းရှိတော့ဒါကတော့ခုနမနီနိသတနီကိုကသတိမထားမိလို့ဒီလိုဖြစ်သွားဘုန်းကြီးတို့ရဟန်းတော်တွေလည်းဒီတိုင်းပါရဟန်းတော်တွေဆိုရင်ဒကာဓမ္မတွေနဲ့ဟိုတယောက်ချင်းပေါ့ဧကောဧကာယလို့ဘုရားမိတ်တာတယောက်ချင်းမနေအောင်နေလို့ဒီမှန်ပရိဒကာပိတ်တာမှန်ပရိကမြင်နိုင်တာမျိုးအလုံးပိတ်တဲ့နေရာမျိုးမနေအောင်နော် ဒကာဓမ္မတွေနဲ့ရဟန်းတော်တွေနဲ့တယောက်ချင်းချင်းသီလရှင်နဲ့ဒကာကြီးနဲ့တယောက်ချင်းချင်းနေတာမျိုးနော်ဒကာရောနောနေမိနဲ့အဆွဆွဲခါနဲ့ကဲ့ရခါနဲ့ဒါတွေပြောတာပါအဲ့လိုမျိုးကိုဒါကိုရှောင်ရမိရလေးပါဆိုဒါကိုသူကရှောင်ပယ်ရမယ်အရာလို့ခေါ်ပါတယ်နော်ရှောင်ပယ်ရမယ်အခုပြောတာတွေကဘုန်းပြောခဲ့တဲ့ ရောနှောမှုမဖြစ်အောင်ရှောင်ပြီးနေရတာပေါ့ပြန်ခြုံပြောရင်ဘေးကနေရှိတဲ့နေရာတွေကိုသွားတဲ့နေရာမျိုးဆိုရင်ညာနဲ့ရှောင်ရမယ်တရိษံဆိုးတွေရှိတဲ့နေရာမျိုးညာနဲ့ရှောင်ပြီးသွားမယ်ကာရှုပ်တဲ့နေရာတကယ်လို့ပြောရင်လူရှုပ်တဲ့နေရာမျိုးညာနဲ့ဆင်းရဲရှောင်ရမယ်နော်ဒီမငြိမညာတဲ့6ကဘာတွေတောင်ဆုံးတောင်ဆောင်နေသွားတဲ့ဆူညုံရှိတဲ့နေရာမျိုးတွေဒါတိထားရှောင်ရတယ် နော်မနီးစပ်တဲ့ပုံကုံများလည်းရှောင်ရတယ်နော်ချင်းချင်းနီးစပ်ကြမနေရဘူးဒါကြောင့်မို့ရှောင်တဲ့နေရာဒါကိုဘုရားကဘာဟောလဲဆိုပရိသင်သင်္ခါယေကံပရိဝစေတိနောက်တစ်ခုသင်္ခါယေတဝိနောတိတိအဲ့ဒါတော့ဘာလဲဆိုပယ်ဖြောက်တဲ့နာကိုဉာဏ်နဲ့ပယ်ဖြောက်နော်ဉာဏ်နဲ့ပယ်ဖြောက်မယ်ဆိုဘာတွေလဲဆိုတော့ဒီ အတွေးတွေပါပဲဗျာတွေးတွေမှာလည်းကာမဝိတ္တတွေပေါ်မယ်ဖြာဝရဝိတ္တတွေပေါ်မယ်ဝိညာဉ်တာဝိတ္တတွေပေါ်ရင်ဒါတွေပေါ်လာရင်တတ်နေမြတ်တတိနဲ့ထားပြီးပယ်ဖြောင်းနော်ပယ်ဖြောင်းဘာဖြစ်လို့လဲဆိုတော့ကိုလိုချင်တာတွေရဖို့သူတွေကတွေးရင်နေကြတော့များတယ်ကိုတွေးချင်တာနဲ့သူနဲ့တွေးဖို့ကိုဖြစ်ချင်တဲ့အတိုင်းဖြစ်ဖို့တွေးရင်နေကြတာများတယ်နော် အဲ့လိုတွေးနေရတာသိရင်အရသာရှိတယ်လို့ထင်တာပေါ့အဲ့လိုထင်နေကြတဲ့အတွက်ဒါတွေကိုတွေးနေတာများအဲ့တော့ဒီတွေးတွေရပ်သွားအောင်လုပ်ရမယ်ရပ်သွားမလုပ်ရမလဲရှုမှတ်တော့ရပ်သွားရင်ရပ်သွားရင်ပယ်တယ်လို့ပြောတော့ဒီရုပ်တရက်ဆိုရင်တော့တရားနဲ့နေတရားနဲ့မရှုမှတ်တိုင်းတော့ဒါပြရပ်ဖို့ခက်ပါတယ်ပယ်ဖို့ခက်ပါတယ်ဒီအနောက်တိုင်းသားနဲ့ရှေ့တိုင်းသားတော့မတူဘူးပေါ့အနောက်တိုင်းသားတွေကျသူက စာဖတ်တာတို့စာရေးတာတို့ဝါသနာပါတယ်တရားစကားနေပါတွေဝင်ပြီးဆိုမလုပ်ဘဲနေဖို့ပြောမယ်သူတို့အတွက်ကတော်တော်ခက်တယ်အဲ့လိုသူကစာကြည့်နေကြရေးနေကြမှတ်တမ်းနေရေးနေကြအဲ့ဒါမလုပ်နဲ့ဆိုတော့ဒါတွေကဖြစ်တော့အဲ့လိုရေးပါဖြစ်တဲ့တရားတို့ကအတွေးတွေဝင်တော့အတွေးတွေဝင်တော့တမာတိပြတမာတိပြတော့ညာမဲမဖြစ်တော့ဒါကြောင့်မခုနကဒီကာမဝိတ္တပြောအောင်ပြောစရာအတွေးတွေဝင်လာနေတယ်ဒါလည်းတန်နေမြတ် ပျောက်အောင်တော့ပယ်အောင်လုပ်ရအောင်ရတ်အောင်လုပ်ရပြပါတော့မကျင်တတ်စရာတွေးတွေဒေါသတွေးတွေဝိညာဉ်တော့ပြန်ပြီးတော့ကလေးစားခြေလို့တဲ့အတွေးတွေပေါ့အတွေးမျိုးစုံဝင်လာတတ်ပါတယ်ဒီအတွေးတွေဝင်လာရင်ဒါကိုလည်းပယ်ဖြောင်းဒါကြောင့်မို့ဒီမိယာ၄ပါးဆိုတော့ဗာလဲဆိုတော့မိဝဲတိခံရှောင်ပယ်လံလေးတာမိယာများဆို မိဝဲတိခံရှောင်ပယ်လံလေးရမြေမိဟာလေးခုသူတော်ကောင်းနေကြဒီလေးခုနဲ့နေတာပေါ့ဗျာနံပါတ်1ကပါလဲဆိုတော့မိဝဲတင်တာကိုလည်းညာနဲ့မိဝဲရတော့သာဝနေရေးပေါ့သာဝနေဆေးပေါ့သာဝနေရေးဆေးဒီပစ္စည်းလေးပါဘုန်းကြီးကပစ္စည်းလေးပါပေါ့သာဝနေရေးဆေးတာလူတိုင်းအကုန်လုံးလိုအပ်ချက်တွေပါဒါတွေမိဝဲတဲ့အခါမှာညာလေးနဲ့မိဝဲသုံးဆောင် နော်လောကမှာနေ ပြဿနာကြုံတော့ပါပဲ။ဘာပြဿနာကြုံကြုံသိခံရမယ်။ဒါလည်းမိရတခုသူတော်ကောင်းတွေကြသိခံနိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့သူတော်ကောင်းတွေလည်းပြဿနာကြုံတာပဲလေ။ဘုရားဆိုင်ရသူတော်ကောင်းတွေကြတာတိဂုံနဲ့ပြည့်စုံတယ်ဆိုဘုဒ္ဓတာလောကတမေစေတံယတနာကံပတိဆိုဘုန်းကြီးတို့ဒါတော်တော်များများရဘူးပါတယ်ဖင်္ဂလာ၃နော်ဒီလောကဓာတ်ကြီးကျုံလာတဲ့အခါကျဘုရားဆိုင်ရာရိယသူတော်ကောင်းကြီး သိခံနိုင်တော့ဘုန်းတော်တွေကသိမခံနိုင်သိမခံနိုင်တော့ပို့ပြီးစိတ်ဆင်းရတော့အရိယသူတော်ကောင်းတွေကြတော့ဘယ်လိုခက်ခဲခဲမျိုးကြုံကြုံဘယ်လိုလောကဓာတ်ကြုံကြုံသိခံနိုင်တယ်ကိုယ်လည်းအရိယသူတော်ကောင်းတွေနေနေနီးမျိုးနဲ့နေရောသိခံတော့နံပါတ်3ကတော့ဘေးရနယ်ရှိတဲ့နေရာတွေကိုရှောင်ရတော့ဘေးရနယ်ဘယ်လိုနေရာဘယ်ဟာပဲဖြစ်ဖြစ်ပေါ့ကို မျိုးသမီးကကိုယ်အတွက်ဒုက္ခဖြစ်ပေးမယ်ရမျိုးသားကိုယ်အတွက်ဒုက္ခပေးမယ်ဖြစ်မယ်ဆိုဒါရှောင်းရတာပေါ့နော်အများကြီးတော့ခုနရှောင်းတဲ့နေရာတွေပြောပြီးပြီးတော့ကိုယ်စိတ်ထဲမှာမကောင်းတဲ့အတွေးတွေဖြစ်ပေါ်လာရင်ဒါတွေကို ရှုမှတ်ပြီးဖယ်ဖြောင်းရှုမှတ်ပြီးဖယ်ဖြောင်းဒါကြောင့်မို့ဖယ်ဖြောင်းကမှဘာလဲညာနဲ့ဖယ်ဖြောင်းလို့ညာနဲ့တတိနဲ့ညာနဲ့ပေါ့ဖယ်ဖြောင်းလို့ရပါအဲ့လိုဖယ်ဖြောင်းတာ ဒါကြောင့်မို့မိဝဲတိခံရှောင်ပယ်လံ၄လံမိယာများနော်ဒီမိယာလေးခုပြန်ပြောမယ်ဒါလေးမှတ်တာမိဝဲရမယ်ခုနပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့ညာနဲ့မိဝဲသုံးဆောင်မိညာနဲ့သုံးဆောင်ညာနဲ့ဆင်ញင်ပြီးသုံးဆောင်နောက်တိခံရမယ်မိယာလေးခုမိဝဲတိခံရှောင်ပယ်လံခုနအန္တရာယ်ရှိတဲ့အစာသောအနေထိုင်နေရာရှောင် ပြီးတော့ရှောင်ပယ်လံပယ်ရမယ်ဆိုတာမကောင်းတဲ့အတွေးတွေဝင်လာရင်ဒါတွေပြောက်အောင်လုပ်ရပယ်အောင်လုပ်ရသိနေဒီတွေးတွေရပ်ပါတယ်မတွေးမသိတော့မရဘူးတချို့じゃဒါကြီးအတင်းဖယ်ဖြောင်းလို့တော့မရဘူးเนาะသူဒီအတွေးကိုသိအောင်လုပ်ပြီးမှညာနဲ့သိအောင်လုပ်ပြီးရှုမှိုင်းတော့သူရပ်သွားနိုင်ဒါကြီးအတင်းထိမ့်ချုပ်ပြီးတော့တချို့じゃတော့ဒီဝင်လေထွက်လေအာယုံ မှတ်ထားလို့ ဝင်လေဝါယောတာဖောက်ဝေမှတ်တာလို့ဟိုအတင်းချုပ်အတွေးကိုအဲ့လိုမျိုးလုပ်လို့မရဘူးအတွေးကရှိနေမှာပဲဒါကြောင့်ဘုန်းကြီးတို့မြောက်လာပါပြန်တော်မူသွားပြီအခုရှုံးမင်းဆရာတော်ကြီးဆိုချုပ်မရှုံနဲ့လုံမရှုံနဲ့သွားတာပြောတယ်အတွေးတွေကိုအတင်းထိတ်ချုပ်မရှုံနဲ့ပြောတယ်ထိတ်ချုပ်နေလည်းမရဘူးဒီကြောင့်ဒီအတွေးငါမဖြစ်စရာဘူးဒီအတွေးတွေမကျင်တတ်တဲ့အတွေးတွေ ကိုနှစ်သက်မြန်လို့စရာတွေ့တယ်။ဒါကမဖြစ်စရာအတင်းထိတ်ချုပ်ထိတ်ချုပ်ပြီးဝင်နေထွက်နေအတင်းလို့ဘောင်းမရောအတင်းရှူဆိုင်လို့အဲ့လိုမလုပ်အောင်။နော်သူ့ရဲ့အတွေးအတိတ်အတွေးပေါ်လာအတိတ်အတွေးကိုသိပြီးမှတတိနဲ့ညာနဲ့ဒါလေးပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်အောင်ရှူပါ။ဒါဆိုသူ့သူရသွားတယ်။သိပြီးမှရှူတော့အထိတ်ချုပ်မရှူတော့ထိတ်ချုပ်ပြီးတော့အတွေးကိုလည်းထိတ်ချုပ်တယ်ပြီးတော့ လက်ရှိကိုရှုမှတ်နေတဲ့အာယုံအတင်းလောက်ရှုတာရှုရရှုရအတင်းလောက်ရှုတာလို့ဝင်ဝင်လေထွက်လေကိုအတင်းရှုတာမျိုးဒီဖောင်းမိကိုအတင်းလောက်ရှုတာမျိုးဒါမျိုးပြောတာချုပ်မရှုနဲ့လောက်မရှုနဲ့ပြောတာကိုပြောတာအတွေးကိုပျောက်သွားအောင်မလုပ်မလဲဒါလေးကိုသိအောင်လို့သိပြီးမှတတိနဲ့ညာနဲ့သိအောင်လုပ်ပြီးရှုရှုလိုက်ရင်ဒီဟာလေးသိနေပျောက်သွားမှာနော်ဒီနေ့နှစ်ခုပဲပြောင်းနေအရိယာပုဂ္ဂိုလ်ဆိုင်က နံပါတ်1ကပါလေပေါ်သမျှအာယုံနဲ့အာယုံနဲ့ဖြစ်တိုင်းမှရှုတတိပြုစောင့်မှုတတိထားပေါ့ဖြစ်ပေါ်လို့များ အာယုံနဲ့အာယုံနဲ့ပါလေတတိထားနေနောက်တစ်ခုကပါလေမိယာ၄ပါးမိယာ၄ပါးနဲ့ပြည်စုံနေနဲ့ကိုယ်လည်းအရိယာဆိုင်မှာ နေနိုင်တယ်ဒါမျိုးမှတ်တာဒီနေ့ဒီလောက်နဲ့တော့မယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။